ဒီနေ့ဓမ္မပဒထောက်တံမှာလာတဲ့အဲဒီမှာကာထာလေးတရားချာမှာမြတ်စွာဘုရားဘိလာလာပါရကတိတိဆိုတဲ့ဒီတစ်ထေးကိုကြောင်းပြုပြီးတော့ဘုရားရှင်ဟောကြားထားတာရှိတာမာဝမင်းကြီးသာပုံညတနာမန္တာအာဂမိတတိ ဥဒဗေတုနိပါတိနာဥဒဂုံဘောပိပုရတိဒီရောပုရတိဘုံညာတာသောကံသောကံပိအာတိနံမာဝမိဟိတာဘုံညာတာနမန္တံအာဂမိတတိဥရဗေနုနိပါတိနာဥဒဂုံဘောပိပုရတိဒီရောပုရတိဘုံညာတာသောကံသောကံပိအာတိနံ niye ya dgudo dị na agamebe dị ajidọji obi dọ abịa ma ya bụlada ede d go ya dgudogomụbụ ma nwae ihe atee aadeyakudogomụju d ya a မိမိပြုတဲ့ကုသိုလ်ကောင်းမှုတွေဟာဘာမှမဖြစ်တော့ဘူးအနည်းငယ်လေးရဲ့ဒီနည်းနည်းလေးပြုတဲ့အတွက်ကြောင့်ငါမှာအကျိုးပေးဖြစ်တဲ့တန်တန်ပေးမှာမဟုတ်ဘူးဆိုပြီးတော့မိမိပြုတဲ့ကုသိုလ်ကောင်းမှုကိုမထင်မဲ့မပြုနဲ့ကျင်မထင်မဲ့မပြုနဲ့ကုသိုလ်ကောင်းမှုပြုတဲ့အခါငါပြုတာလေးက ဘာမှဖြစ်လို့တဲ့ကုသိုလ်တွေမဟုတ်ဘူး။ရှားရှားပုဂ္ဂိုလ်တွေကုသိုလ်ကောင်းမှုပြုတာအင်မတန်များများအင်မတန်ကြည်ကျဲ။အဲဒါတိန်ထောင်ချီရာချီထောင်ချီပြီးတော့အကုန်ပြခံပြီးပြုတာ။ငါတော့ဖြင့်မိမိပြုတဲ့ကုသိုလ်တွေကဘာမှဖြစ်လို့တာမဟုတ်ပါဘူးလေ။အကျိုးပေးတော့လည်းပဲတဏ္ဍာအကျိုးသေးတော့ပေးမှာပဲဆိုပြီးတော့မိမိပြုတဲ့ကုသိုလ်ကောင်းမှုကိုမထင်နဲ့ပုဂ္ဂိုလ်တန်တန်မပြုနဲ့ ဘာနဲ့ဥမာပေးထားလဲဆိုတော့မြတ်စွာဘုရားကဥဒါပိန္ဒုနိပ္ပတိနာဥဒါကုံဘောပိပုရတိဒီတော့ပုရတိပုံညတာထောကံထောကံပိအာစီနာဥဒါပိန္ဒုနိပ္ပတိနာရေတပေါက်တပေါက်မြကြာခြင်းဖြင့်ဥဒါကုံဘောပိရေအိုจิตတိတိပုရတိယထာပုရတိဝိဟာပြည့်လေတဲ့တို့ဘုန်းကြီးတို့ တစင်းမိအောက်မှာခံထားတဲ့ရေကင်းလုံးကြီးရေကိုကြီးရေစီပိုင်းကြီးတစင်းမိကနေပြီးတော့ဘုန်းကြီးတို့ဆောင်းရသည်မျိုးဆောင်းရသည်မျိုးဆိုရင်နှင်းနေကြတဲ့အခါကာလကြတော့လေတင်းရဲ့အမိုးပေါ်မှာနှင်းနေအဲ့ဒီကနေနှင်းတွေကစီးပြီးကြတယ်ဖမ်းမများတာဟုတ်ဘူးတစက်မိတ်ကဘောင်ဘောင်ဘောင်တပေါက်ချင်းလေးကြာနေတာပါ ဒါပေမဲ့အဲ့ဒီသဘောချင်းလေးကျနေတဲ့ရေအဆက်အပေါက်များလာတဲ့အခါကျတော့အဲ့ဒီရေကိုရေစီပိုင်းရေအင်တုံကြီးဘာဖြစ်သွားလဲတခါလဲပြည့်စုံသွားတာစက်ပေါင်းများတယ်ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကဘုဒ္ဓပိန္ဒုနိဗ္ဗာတိနာရေတပေါက်တပေါက်နဲ့ကြာချင်းဖြင့်ဘုရားဂုံပေါ်ပြီးရေဟိုကြည်တိနိဘုရတိဝိယကြည်လေတဲ့ကဲ့သို့ အဲဒီလိုရေဘူးကြီးဟာရေပေါက်ရေအဆက်ပေါက်ပေါင်းများစွာကြာတဲ့အခါရေဘူးကြီးကြည့်သလိုပဲကုသိုလ်ကောင်းမှုပြုတဲ့ခါမှာလေးတွေဒီတော့သိလိမ္မာဉာဏ်ပညာနဲ့ပြည့်စုံသောမျိုးကောင်းတာမျိုးကောင်းသမီးတွေထောကံထောကံပြီးအနည်းငယ်အနည်းငယ်များသောကုသိုလ်ကောင်းမှုကိုလည်းအာသီနအာသီနတော်ပွားများစေမှုလုံးလာပြုတည်ရှိသော ဘုံညတာကုသိုလ်ကောင်းမှုဖြင့်ဘုရတိပြည့်လေစီတာမယင်သည်ကုသိုလ်ကောင်းမှုပြုတဲ့အခါမှာလည်းပဲအနည်းငယ်အနည်းငယ်ကုသိုလ်ကောင်းမှုတွေကိုထက်ခါထက်ခါထက်ခါထက်ခါပြုနေလို့ရှိရင်ဒီကုသိုလ်ကောင်းမှုတွေဟာအများကြီးဖြစ်သွားတယ်ကုသိုလ်ကောင်းမှုတွေအများကြီးဖြစ်သွားတယ်ကုသလဟာတိ ကုသလာရာတိဆိုတာကုသိုလ်ရဲ့အစုအပုံကိုပြောတာကုသိုလ်ကောင်းမှုဟာအငင်းနဲ့အနည်းငယ်လေးကိုမိမိတို့ပြုတယ်ပြုတဲ့အခါမှာဒါလေးကိုပြုပါများလာတဲ့အခါကျတော့ကုသိုလ်တွေနည်းနည်းလေးရမှလားအများကြီးရမှလားအများကြီးရပါဘုန်းကြီးတနေ့ရတာတရားဟောရင်းနဲ့အမှတ်မတင်ဘုန်းကြီးတို့မန္တလေးရဲ့ဘုံကောင်စနစ်ကလေးကိုဘုန်းကြီးပြောခဲ့တယ်လို့ရှင်းပါတယ် မန္တလေးမြို့ဟာသံဃာတော်မတွေဟာမနဲ့အာယုံကျင်းလို့လင်းပြီဆိုရင်သံဃာတော်များကြွလာတဲ့သံဃာများကိုဓမ္မိမိတို့သံဃာကိုမခွဲခြားတော့ဘယ်သံဃာကြွကြွကြွသမျှသံဃာကိုတခါမိမိအိမ်ပေါင်းဝါလာနေပြီးတော့လာသမျှသံဃာကိုလောင်းသူလောင်းသူရဲ့အခါမှာလည်းဒီနေ့ကိုမိမိလောင်းသူလိုက်တာအပါပေါင်းဘယ်နှပါရတယ်ဆိုတာကိုမှတ်သားထား မိမိဒီနေ့လောင်းတဲ့ကုန်ကြငွေဟာလည်းပဲကုန်ကြတဲ့ခင်းတွက်ကဘလောက်ဆန်းတွက်ကဘလောက်ထင်းတွက်ကဘလောက်စသည်ဖြင့်အဲဒီကုန်ကြစရိတ်လေးကိုလည်းတွေ့တာနေ့စဉ်နေ့စဉ်ဒီမှာကုန်ကြတဲ့ကုန်ကြငွေနောက်လောင်းလို့ရတဲ့သံဃာအကြီးအတွေ့အဲဒီကနေတနေ့ပြီးတနေ့ရေးမှတ်ကြလိုက်တာသလားပြည့်လို့ပေါင်းချုပ်လိုက်ပြီဆိုတဲ့အခါကျတော့ကုန်ကြတဲ့ငွေဟာလည်းပဲလှူဒန်းရတဲ့ငွေဟာနည်းနည်းလေးလားအများကြီးလား အများကြီးဖြစ်သွားပြီတလားပေါင်းလိုက်တော့အဲ့ဒါကိုတစ်နှစ်ပြန်ပြီးပေါင်းလိုက်မယ်ဆိုရင်လည်းဒီတဲ့ဒီတဲ့အစာပေါင်းပိုပြီးတော့အများကြီးဖြစ်လာတယ်။အဲဒီလိုပဲမိမိလောင်းလူရတဲ့တန်ခါအရေအတွက်ဟာလည်းပဲတဏှာမှာတန်ခါပေါင်းတစ်ထောင်လောင်းရတယ်ဆိုရင်တစ်နှစ်ဆိုရင်ပေါင်းတစ်ထောင်။တစ်နှစ်ဆိုရင်ဘယ်လောက်ရသွားလဲ။ကဲတန်ခါအရေအတွက်လူတန်းရတဲ့အရေအတွက်နည်းနည်းလေးလားအများကြီးလား။ ကနေ့စဉ်နေ့စဉ်တနေ့ကိုလည်းလည်းလည်းလည်းလောင်းထုတ်သွားတာကနောက်ပိုင်းအားလုံးပေါင်းပြီးသွားပြီဆိုတဲ့အခါကျတော့အများကြီးဖြစ်သွားတယ်။အဲဒီလိုပဲဘုန်းကြီးတို့ကုသိုလ်ကောင်းမှုပြုတဲ့အခါမှာလည်းကိုပြုတဲ့ကုသိုလ်ကောင်းမှုတွေဟာဖြစ်တော့ပါဘူးနည်းနည်းအဲတော့နည်းနည်းလေးလောင်းပြရတယ်နည်းနည်းလေးပြရတယ်ဆိုပြီးတော့ကိုပြုတဲ့ကုသိုလ်ကောင်းမှုကိုသမဏဆန္ဒမယုံမသိပေါ့ပေါ့တန်တန်မပြုနဲ့ သေးသေးချာချာသာတိကဒါနရိုးရိုးသေးသေးကိုပဲကိုတိလက်ရောက်ပြုလုပ်ရတယ်လူတိုင်းရတယ်ကိုတိလက်ရောက်အဲဒီမန္တလေးမှာဒီပုံလောင်းလောင်းလာတဲ့ဆက်ပြီးတော့ပုံဒီမန္တလေးရမန္တလေးမှာနှစ်ကြာလေအဲဒီမှာဆွန်ဆွန်ရင်ပြည့်စုံနေတဲ့သူကစရောက်ကပုဂ္ဂိုလ်မပြည့်စုံနေပေမဲ့နှစ်ကြာပါလေကမန္တလေးပြည့်စုံတယ်အဲဒီမှာမန္တလေးက ရက်ကိုတော့ထိုင်ကိုတော့ဒုကိုတော့သူကတတ်တတ်ရှိတယ်မန္တလေးမှာဒီမှာတော့မသိဘူးမန္တလေးမှာအခုဘုံလောင်းဆိုတာကတော့ဖြင့်ဒါရက်ကိုတော့လေဒီရှိမှရက်ရတယ်ရက်ကိုတော့လည်းဒါပုဂ္ဂိုလ်မရွေးဘူးနောက်ထိုင်ကိုတော့ထိုင်ကိုတော့ဆိုတာကမိမိတွေကိုတည်တည်ချာချာလာပြီးဖိတ်မှတကပြုတာ ဖိမန္တတာပြုတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကိုလက်ခံပြီးပြင်တာအဲ့ဒီပုဂ္ဂိုလ်ကထိုင်ကုန်လေးပေါ်မှာထိုင်ရထိုင်ကိုယ်တော်ရက်ကိုယ်တော်ရဲ့ထိုင်ကိုယ်တော်ရက်ကိုယ်တော်ဆိုတာကတော့ဆွမ်းလောက်ပဲလောင်းလိုက်တယ်ထိုင်ကိုယ်တော်ကြတော့ဆုံးရင်ပါထိုင်ကိုယ်တော်တို့ကိုယ်တော်ဒီကိုယ်တော်ကြတော့တပိတ်ဖွင့်ကြည့်ပြီးတော့ဆုံးရင်ွက်တွေကုန်ဖွင့်ကြည့်ဆုံးရင်ွက်မပြည့်ရင် နှစ်ခွက်သုံးခွက်အိမ်မှာချက်တလားအကုန်လုံးသုံးခွက်ချင်းရင်သုံးခွက်တစ်လုံးကုန်လောင်းအဲ့ဒါဘာကိုတော့လဲဒုကိုတော့နှစ်တည်းကြာလာပြီဒီပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေမှာအဲ့ဒီမှာဆိုရင်ဒီဒကာရမတွေလည်းပြောပြတာလေးတွေကိုတို့သိပါတယ်။ဩသမီးလေးနဲ့တနေ့တည်းပဲဗျာတဲ့ဒီကိုယ်တော်ဒီလိုလေးကြွားလာတာဟောဒီသမီးလေးမွေးတဲ့နေ့ကတားလေးမွေးတဲ့နေ့က ခုသားလေးတောင်အသက်20ရှိသွားပြီဟောဒီကိုယ်တော်ဒီလိုလိုအိမ်ကြွားတာနှစ်ပေါင်းဘယ်လောက်လဲ20ဆိုတော့ယုံကြည်ရလောက်ပြီလေတကယ်ကိုမိသားစုလိုဖြစ်သွားတာအဲ့ဒါကြောင့်ဒီကိုယ်တော်ကိုဘယ်လိုကိုယ်တော်လဲဒုကိုယ်တော်ဒုကိုယ်တော်တကယ်ကိုယုံကြည်သိချစွာကြည်ညိုပြီးတော့ကိုယ်ပဲစီကတ်တာဒုကိုယ်အဲလိုမန်းလေးမှာရက်ကိုယ်တော်ရှိတယ်ထိုင်ကိုယ်တော်ရှိတယ်ဒုကိုယ်တော်ရှိတယ်ဒါနဲ့တော့အပြင်အိမ်တိုင်းအိမ်တိုင်းအဲ့လိုရှိတယ် အဲဒီစွမ်းစမ်းပုံလောင်းခုနကပြောတဲ့ပုံလောင်းကလည်းပုံလောင်းတန်းမှာဆွဲပြီးတော့အဲလိုလောင်းရတယ်။အဲတော့ဘာပဲဖြစ်ဖြစ်ပေါ့ကုသိုလ်ကောင်းမှုပြုပြီဆိုရင်နည်းနည်းနည်းနည်းပြုရပြီမဲ့လို့လည်းပြုပါများလာတဲ့ခါကျတော့ကုသိုလ်တွေနည်းနည်းမှလာအများကြီးဖြစ်လာမှာလားအများကြီးဖြစ်လာရသော်ဗျာဒါလေးတွေရည်ရွယ်ပြီးဟောတာမဟုတ်ဘူးအားလုံးကုသိုလ်တွေမဟုတ်ဘူး ပညာရှာတဲ့အခါလေးကြည့်ခင်းနေနေနေဆိုပေမဲ့တနေ့ကိုဘုန်းကြီးတို့လောကီညာပညာရှာတယ်ဆိုရင်တနေ့ကိုတကြောင်တကြောင်ကိုချက်သွားမယ်ဆိုရင်တလဆိုရင်ဒါအကြောင်းပေါင်းဘယ်လောက်ရသွားမလဲ30ရပါဒီတလဆိုရင်30ရသွားပြီဆယ်လဆိုရင်အကြောင်းပေါင်း300ရသွားပြီကြည့်အဲဒီလိုကိုကတွက်ပြီးတော့ဖြစ်သွားဘုန်းကြီးတို့ အင်းဝဖြစ်တုံကမကာရလောဘဆိုတဲ့မထေရကြီးပဲအဲ့ဒီမထေရကြီးကိုနမူနာယူပါအဲ့ဒီမထေရကြီးဟာခုစာရီရေးတယ်လို့ဖတ်ချင်လို့မင်းထံမှာဝင်လာမင်းထံဝင်လာတယ်ရှင်ဗျာဘာလို့ရှိပါသလဲတပည့်တော်ဒီမှာတန်ရည်ဒီကိစ္စကြီးများပြားနေပါလေရှင်ဗျာဘာလို့ရှိပါလဲမေးရှိပါတကားတော့ငါကင်းကင်းကူစားလိုချင်တယ် ဘုန်းကြီးတို့ရှင်းတော့ကကိင္ကုဇံဆိုတာအဲ့ဒါလေးနဲ့စာရေးရတဲ့ကြောက်ကမုံနဲ့ဘုန်းကြီးတို့ဖြစ်နေခဲ့ပါတယ်ဆိုကိင္ကုဇံလေးတွေနဲ့ဒါလေးတွေနဲ့ရေးခဲ့ရခုလိုကြောက်တာဆိုတာမျိုးမဟုတ်ဘူးအဲ့ဒါကိင္ကုဇံလေးတွေဒါပါကြောက်ကဖြစ်တာလို့ပဲထင်ပါအဲ့ဒါလေးကိုလားသူခံတာစာရေးဖို့စာရေးဖို့ဆိုတော့ကိုရောကြီးအသက်ကကြီးလာတယ်ခုမှဒီမှာကစာတင်မလို့စာတင်မလို့လာပြီးကိင္ကုဇံကိုလူလားခံတော့မင်းကြီးကပြုံးပြီးတော့ရှင်ပြန်ဟာတယ် ဒီရွယ်ကြီးကြမှာစတယ်လို့ဆိုတော့ရှင်ဘုရားစတတ်ပါဦးမလားသူကအဲဒီမှာစတတ်ပါဦးမလားလို့ဟိုမှာမင်းကနေပြောလိုက်တာဒါပေမဲ့သူတတ်အောင်သင်ဟိုကပြောလိုက်တာကဒီရှင်ဘုရားတဲ့ဒီရွယ်ကြီးကြမှာစတယ်စတတ်ဖို့မလွယ်ဘူးဗျာတဲ့ငရုတ်ချွေကအတက်ပေါက်ရှင်ပေါက်နေရှင်ဘုရားစတတ်ဖို့မလွယ်ဘူးလို့ပြောလိုက်တယ်အဲဒီကမှာဒီမထေရကြီးကပြန်သွားပြီးတော့နေ့စဉ် စာချက်တဘူးတစ်ထောင်တစ်ထောင်တဘူးဆိုတာဘုန်းကြီးတို့တွားကြထိုးတယ်တထွာလောက်ရှိတယ်အဲ့တဘူးတန်လေးတစ်ခုတစ်ခုဆိုရင်တထွာလောက်ရှိတယ်အဲ့ဒီတထွာလောက်ရှိတဲ့တဘူးတန်ကိုတစ်ထောင်စာတစ်ထောင်စာနေ့စဉ်စာချက်တယ်အဲ့တော့တဘူးတန်တစ်ထောင်စာတစ်ထောင်စာဆိုပြောရရင်တော့စာတစ်မျက်နှာပေါ့ဗျာတနေ့ကိုတစ်မျက်နှာလုံးတစ်မျက်နှာလုံးနဲ့စာရည်ချက်အဲ့ဒီတကူတစ်ထောင်ပြောက်တကူကိုစားပြီးတော့တကူကိုဝါဝါရယ်ဆိုတာသွားကြထိုးတာပါသွားကြပုတ်တယ်ဘုန်းကြီးတို့တမာယူလေးပေါ့ အဲ့ဒါလေးနဲ့သွားကြဖို့ဝါပြုပြီးပြီဆိုရင်အဲ့ဒီမှာတကားဘောကနေပြီးတော့လွတ်ပြလိုက်တယ်အဲ့ဒီတကားဘောကနေလွတ်ပြပြီးအဲ့ဒီတပူတန်းလေးဟာဒီတပူကိုဒီမှာသွားကြထိုးဝါပြီးတော့လွတ်လွတ်ချလိုက်တဲ့အားကြီးကတပူပုံကြီးကလည်းတကားဘောချောင်ရောက်လာအပေါ်ကျောင်းအောက်ကနေပြီးတော့အပေါ်ဓာတ်ကနေစာကျင်ရင်စာကျင်ရင်းနဲ့သူတပူကိုလွတ်လွတ်ပြလိုက်တဲ့အားကြီးတပူပုံကြီးကိုတခါလဲကျောင်းအပေါ်ဒီတကားဘောချောင်ကိုပဲတပူပုံကြီးပြန်တယ် သူကိုယ်၌ကလည်းပဲစာရင်ရှင်းလိုက်တာနောက်ဆုံးဘယ်လောက်ထိအောင်ရတယ်ဆိုရင်အမျိုးသမီးတယောက်ရဲ့အားသာအားအင်တန်ဆွမ်းတဲ့အမျိုးသမီးတယောက်ရဲ့ခေါင်းတရွတ်စာလာစာရရမှာစာအုပ်အကြီးအတွက်နည်းနည်းလေးလားအများကြီးလားအများကြီးရပါတယ်စာတွေကိုကုန်ရပါတယ်ကျမ်းပေါင်းများစွာလောကီသံစာလောကုတ္တရာကျမ်းစာအကုန်လုံးကိုလေ့လာပြီးအကုန်ကျက်မှတ်တဲ့အတွက်ကြောင့် သူမတက်တာသူမသိတာသူမတက်တာမရှိတော့တဲ့အတွက်ကြောင့်သူ့ကိုမကာရလောဘမတက်တာမသိတာမရှိဘူး။ဘာကိုကောက်မင်းနဲ့မေ့ကျင်တာမင်းလောကီကိစ္စမင်းမင်းလောကုတ္တရာကိစ္စမင်းမင်းမေ့ကျင်တာနဲ့ဒီကုန်တာ။အဲ့ဒီခါကြတော့မှအဲ့ဒီမဖြစ်ကြီးကလေမယုံကြဘူးကြီးကိုတခါလေတပြေညွန့်နေလေတခါလေကျိုးနဲ့ချီချီပြီးတော့တပြေညွန့်နေလေချီပြီးတော့နန်းတော်ဝင်သွား။အဲ့ဒီမှာနန်းတော်ဝင်သွားတဲ့ခါကြတော့မှဟိုကမင်းကြီးက ရှင်ဘုရားပါလို့ရှိတယ်။တရားတော်ပြောခဲ့တာမှတ်မိလား။မယုတ်ကြွေတာအသက်ပေါက်ခြင်းပေါက်။အရှင်ဘုရားဒီရွေကြီးပြန်မှာဆက်တင်လို့စာမတတ်နိုင်တော့ပါဘူးလို့ပြောလိုက်တာ။ဒီနေ့ငါမယုတ်ကြွေအသက်ပေါက်ပြီဆိုတာကိုလာပြောတာ။ငါ့ကိုသင်မင်းကြီးမေးချင်တာမေးနိုင်တယ်ဆိုတော့ဒါလည်းခွင့်ပြုလိုက်တာ။ကိုယ်ကလည်းပဲကောင်းပြီဆိုပြီးတော့ပြင့်ပြီးတော့စတ္တဗေဒမထေရကြီးတွေလောကီလောကုတ္တရတက်ကြွနဲ့မထေရကြီးတွေပြင့်ပြီးရချင်းပြီးပြင့်ပြီးတော့ မင်းအကုန်လောကီပိုင်းဆိုင်ရာလောကုတ္တရာပိုင်းဆိုင်ရာမေ့ကျင်တာမင်းအကုန်ချက်ချင်းတဖြစ်တယ်။အဲဒီကြတော့မှသူဟာမကာရလောဘတကယ်ကိုမတလုံးကြည့်မသိတာဆိုတာသူမရှိတော့ဘူးမတတ်တာဆိုတာသူမရှိတော့ဘူး။အဲတော့စာပေကျက်လိုက်တာတနေ့တည်းနဲ့တအုပ်လုံးကိုကျက်တာလားတဘူးတစ်ထောက်တစ်ထောက်ကျက်တာ။ဒီတနေ့တနေ့မှာတမျက်နာစာတမျက်နာစာလေးကျက်သွားတာ။ကြာတော့အဲဒီမှာစာမျက်နာပေါင်းနည်းနည်းလေးရတာလားအများကြီးရသွားတာလား။ ခေတ္တကြောင့်မို့ဘုန်းကြီးတို့နည်းနည်းနည်းနည်းလေးပြုရတဲ့ကုသိုလ်ဆိုပေမဲ့နည်းနည်းလေးနည်းနည်းလေးကျင့်ရတဲ့သာဆိုပေမဲ့ကြာတော့များလာတဲ့အခါကျတော့အရအမိနဲတာလားများတာလားကဲကုသိုလ်လည်းနည်းနည်းနည်းနည်းပြုတာကနေ့စဉ်များလာတဲ့အခါကျတော့အဲဒီမှာကုသိုလ်ပြုတာများလာတော့မိမိရဲ့ကုသိုလ်ရမှုတွေကနဲတာလားများတာလားကဲအဲလိုဆိုရင်ဒီကနေ့တရားအားထုတ်တာခင်ဗျားတို့တရားအားထုတ်တဲ့အခါမှာတနေ့ ဘုန်းကြီးတို့ယောဂီများကပြောပြနေတယ်လေတပည့်တော်ဗျာများများမရဘူး15မိနစ်တစ်ထိုင်မှာ15မိနစ်ရတယ်တစ်ထိုင်မှာဘယ်နှမိနစ်ရလဲကဲ15မိနစ်15မိနစ်ရရဆိုရင်အခုဘုန်းကြီးတို့ရိတ်တာမှာအခုတရားထိုင်ပြီးရှုမှတ်တဲ့အချိန်ပေါင်း9ချိန်ရှိတယ်ဘယ်နှချိန်ရှိလဲကဲ9ချိန်ရှိတယ်ဆိုတော့တစ်နေ့တစ်နေ့ကိုဟော15မိနစ်အချိန်ပေါင်း9ချိန်ရပါဘယ်နှချိန်ရပါ ကဲမိနစ်တွေပေါင်းလိုက်လို့ဆိုနည်းနည်းလေးလားအများကြီးလားကဲစက္ကန့်လေးနဲ့တွက်လိုက်မယ်ဆိုရင်စက္ကန့်ပေါင်းနည်းနည်းရတာလားအများကြီးရတာအများကြီးဒါဝိပဿနာဘာဝနာကုသိုလ်တွေလည်းနည်းနည်းရသွားတာလားအများကြီးရသွားတာလားကဲတစ်ထိုင်တစ်ထိုင်မှာဘယ်နှမိနစ်ပဲရှိတယ်15မိနစ်ကဲရှုပါများတော့ဝိပဿနာဘာဝနာကုသိုလ်တွေအများကြီးမရဘူးလားဒါဘာဝနာကုသိုလ်ပဲပြောနေတယ်နောက်တမာရီတွေရသွားအောင်လေနောက်ဝိပဿနာဉာဏ်တွေရောမရနိုင်ဘူးလား တကယ်ပါရမီရှိနေဆိုရင်အဲဒီလိုနည်းနည်းနည်းနည်းလေးအားထုတ်သွားရင်လည်းသောတာပန်လည်းဖြစ်နိုင်တယ်တဂရဂံအနာဂံယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဒါကြောင့်နည်းနည်းလေးအားထုတ်နိုင်လို့ကိုယ့်ဟာကိုယ်စိတ်အားငယ်စရာလိုသေးလားမလိုပါဘူးခုဒီနေ့15မိနစ်အားထုတ်နိုင်တယ်ကိုဘုန်းကြီးကျင့်တတ်တယ်မိနစ်30အားထုတ်နိုင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်လည်းကျင့်တတ်တယ်ဘလောက်အားထုတ်နိုင်အားထုတ်နိုင်ဒီတိုင်းလေးနဲ့နည်းနည်းနည်းနည်းအားထုတ်သွားရင် မိနစ်30က45မိနစ်ရသွားမယ်45မိနစ်ကတနာရီရသွားမယ်တနာရီက2နာရီ3နာရီဖြစ်အောင်မရနိုင်ဘူးလားဒီအချိန်ပေါင်းများစွာအာထုစိတ်ကအလေးအချက်တွေများလာပြီဆိုရင်အဲဒီမှာဝိပဿနာသမာဓိသမာဓိဖြစ်ဆိုဝိပဿနာသမာဓိအများကြီးရလာတယ်အဲတော့ဝိပဿနာသမာသမာဓိကိုရလာပြီဆိုရင်စိတ်ကြည်ကြည်မှုသမာဓိရတာနဲ့ညာအမှန်သိတဲ့ဝိပဿနာသမာဓိကြီးညာရောမရနိုင်ဘူးလား ဒီညာအားဖြင့်ပြည့်စုံပြီဆိုရင်အရိယာမင်းရဲ့ပုံညာရပြီးနိဗ္ဗာန်မျက်မှောက်အပြုနိုင်ပြီဘုရားဗျာ။ဒါကြောင့်မြတ်စွာဘုရားကရှီမာဝမဏိထပုံညာကနမန္တအာကမိတ္တိကုသိုလ်ကောင်းမှုပြုတဲ့အခါမှာကိုဟာနည်းနည်းလေးပြုတာပဲဆိုပြီးတော့မထင်နဲ့နေမပြုနဲ့။ငါနည်းနည်းလေးခုတရားလေးအားထုတ်တာသူများကိုတဏှာကြီးတောင်မထိုင်နိုင်ဘူး။ငါ15မိနစ်ပဲထိုင်နိုင်တယ်။ငါမိနစ်30ပဲထိုင်နိုင်တယ်ဆိုပြီးတော့ တမန်နာဆံတော်လေးအာမထုတ်တယ်တေချာစွစွဆိုင်ဆိုင်ရိုးရိုးသေးသေးရှုမှတ်သွားရင်အဲ့ဒီ15မိနစ်မိနစ်30လေးကလည်းပဲတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတရားတွေ့နိုင်တယ်တရားတွေသိတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမမထိုင်နိုင်ဘူးဆိုပြီးစိတ်ဓာတ်ကြားတယ်မထိုင်နိုင်တာမိနစ်30လေးဆိုပြီးတော့အားငယ်မနေနဲ့ဆက်ပြီးကြိုးစားကြိုးစားသွားရင်ဘုန်းကြီးတို့ဒီ15မိနစ်မိနစ်30ကလည်းတရားမတွေ့နိုင်ဘူးလား တရားတွေ့နိုင်တယ်ဒီကာထာလေးကိုဘုန်းကြီးတို့မြတ်စွာဘုရားကဗိလာနာပါရကပစ္စည်းဆိုတဲ့အထေကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာအဲတော့ဒီဗိလာနာပါရကပစ္စည်းဆိုတာကဗိလာနာပါရကဗိလာနာဆိုတာကြောင်ပါရကဆိုတာခြေကြောင်ခြေရာအဲဒီအထေကြီးရဲ့အမည်ကိုကြောင်ခြေရာအထေလို့ခေါ်တာ အားကြောင့်ကြောင်းချေရာတစ်ခေလို့ခေါ်လဲဆိုရင်သူဟာကုသိုလ်ကောင်းမှုပြုတဲ့အခါမှာဆံပဲလူလူပဲပဲလူလူစားပဲလူလူလက်သုံးချောင်းလေးနဲ့နှိုက်ပြီးဆိုတာလက်ပနှချောင်းနဲ့ငါးချောင်းကြီးနှိုက်တာမဟုတ်ဘူးနော်ငါးချောင်းကြီးသူအများကြီးပါပါမယ်ဒါကြောင့်လက်သုံးချောင်းလေးနဲ့နှိုက်ပြီးပြီးတော့သူ့ရဲ့ဟိုဘက်ကလက်ကလေးတွေကသူ့ဟိုပေါ်မှာကြောင်ရဲ့ခြေရာမျိုးလေးတွေတော့ထင်တယ် အဲ့ဒီလိုလေးတွေကနှိုက်ပြီးလူလေးရှိတယ်အခါတစ်ပါးမှာမြတ်စွာဘုရားသာဝတိမြို့မှာမြို့သူမြို့သားတွေစေရမေချပြီးတော့သံဃာတော်ကြီးဆွမ်းများဆက်ကလူတန်းရှိကိကရှိကိကစေရမေချပြီးတော့သံဃာတော်ကြီးဆွမ်းနေဆက်ကလူတန်းအဲဒီလိုဆက်ကလူတန်းပွဲဆွမ်းလူတန်းပွဲကြီးမှာပေါ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီ တရားဓမ္မများကိုမြတ်စွာဘုရားအနုမောဒနာတရားဟောတာအဲ့ဒီအနုမောဒနာတရားမှာမြတ်စွာဘုရားကဒီအလူဒါနနဲ့စပ်ပြီးတော့၄မျိုးမြတ်စွာဘုရားခွဲပြီးဟောပြန်တယ်ဥပဒကံဣတိကိစ္စအတ္တနာဝါဒါနံဒေတိပရဏသမာတပိတိသောနိဗ္ဗတနိဗ္ဗတဌာနေဘောဂသံပရံလပတိနောပရိဝါရသံပရံဥပဒကံသွန်တကသွန်တကမအပေါင်းတို့ ဤရာဤလောက၌ဧကေသောချုပ်သောပုဂ္ဂိုလ်သည်အတနာဝံမိမိသီလာလျင်ဌာနလူကိုဒေတိသွေလူ၏ဥပဒကဟုလောကကြီးထဲမှာအချို့သောပုဂ္ဂိုလ်တွေကမိမိသာကုသိုလ်ကောင်းမှုပြုတယ်တဲ့ပြီးတယ်ကံတယ်လူတယ်တန်းတယ် ဤရာဤလောက၌ဧကိသောချိုသောပုဂ္ဂိုလ်သည်အတ္တနာဝါမိမိပြည်သာလျင်အတ္တနာလူကိုဒေတိပေလူ၏ပရံတဘာသောသူကိုနသမာတတိတိလူအောင်တန်းအောင်လူချင်းတန်းမြင်အောင် မတိုင်တော့မလို့ဆိုပါတဘာသောပုဂ္ဂိုလ်ကိုလူချင်းတန်းခြင်းအောင်လူပြစ်တန်းခြင်းအောင်မတိုက်တွန်းဘူးတဲ့ကိုယ်တိုင်သာလူတယ်ကိုယ်တိုင်သာလူတယ်သူတော်ဘာကိုယ်တော်ဖြင့်မတိုက်တွန်းဘူးမနှိုးဆော်ဘူးတဲ့ အဲဒီလိုပုဂ္ဂိုလ်မျိုးလေးပဲဟောဒီလောကကြီးထဲမှာရှိတယ်လောကကြီးထဲမှာမရှိဘူးလားတချို့ပုဂ္ဂိုလ်ကသူတော်ဘာကိုပြောရဆိုရတိုက်တွန်းရတာမျက်နှာငယ်ရတယ်အောက်တန်းကြတယ်ဘုန်းကြီးတို့အလူကထွက်ရတယ်ဆိုတာဖြတ်ပိုင်းလေးထုတ်ပြီးပြလူကရတယ်ဆိုတာမျက်နှာမငယ်ရဘူးလားမျက်နှာငယ်ရတယ်အမလေးဒီပြနေရာကြီးလက်ထားနဲ့ဘယ်လိုနေရင်လူကထွက်ပြီဆိုမျက်နှာကချိုးထား မျက်နှာကိုကျိုးပြီးပါးစပ်ကလည်းပဲတခါတည်းပြုံးထားတာနဲ့ရွက်ကိုသွားချေရမယ်လူကတွေ့ရတဲ့ပုဂ္ဂိုလ်လွယ်မှတ်နေတယ်ကိုယ်ထဲမှာစပ်ပိုင်းလေးကိုယ်အိတ်ကြီးကစပ်ပိုင်းလေးထုတ်ပြီးအဲဒီမှာအလူရှင်တဲ့အလူခံရပြီဆိုအင်မတန်မျက်နှာငယ်ရဒီလိုမျက်နှာငယ်ရလို့ငါမျက်နှာငယ်မခံဘူးလေကိုတက်နိုင်ရင်တက်တယ်တော့ပဲလူတန်းမယ်သူတော်ဘာကြီးကိုတော်ချင်းကမတိုက်တွန်းဘူးမနှိုးစော်ဘူးလေ အဲလိုပုဂ္ဂိုလ်မျိုးရှိတယ်အဲလိုပုဂ္ဂိုလ်မျိုးဟာဓမ္မတော်ဘဝရောက်တဲ့အခါဘယ်လိုကျိုးရရမလဲဆိုရင်တောတောသူတွေနိဗ္ဗာန်နိဗ္ဗာတာဌာနေဖြစ်လျာယသံတရာဘဝအဆက်ဆက်၌ဘောဂသံတရာဤသိဥစ္စာနှင့်ပြည့်စုံခြင်းကိုလဘတိရရှိပါ၏အဲဒီလိုကိုယ်တိုင် သူတန်းတဲ့ပုဂ္ဂိုလ်ဟာဖြစ်လျာဘဝတိုင်းဘဝတိုင်းမှာဘောဂသံပရံလဘတိ ကိုယ်တိုင်လူတန်းတဲ့အတွက်ကြောင့်စည်းစိမ်ဥစ္စာတွေပြည့်စုံနေချမ်းသာတယ်။ဒါကြောင့်ဒီဘဝမှာပြည့်စုံနေချမ်းသာတယ်ဆိုတာအတိတ်ဘဝကလူခဲ့လို့လားမလူခဲ့လို့လား။ဒါကြောင့်ဘောဂတံပံပြည့်စုံဥစ္စာနဲ့ပြည့်စုံခြင်းကိုလည်းတရားရှိပါပေ။ပရိဝါရတံပံသာသမီချွေရန်နဲ့ပြည့်စုံခြင်းကိုနောလပတိမရရှိနိုင်ပါ။ သူတော်ဘာကိုလူအောင်တန်းအောင်လူကျင်တန်းကျင်အောင်မတိုက်တွန်းမနှိုးဆိုတဲ့ပုဂ္ဂိုလ်ဟာအချွေရန်ကြတော့နဲတယ်ကိုယ်တိုင်လူတန်းတော့သိသိဥစ္စာတော့ပေါ်များတယ်သာသမီအချွေရန်ကြတော့ဘာဖြစ်လဲသူတော်ဘာကိုတိုက်တွန်းလို့လားမတိုက်တွန်းလို့လားဒီမတိုက်တွန်းလို့ဒါကြောင့်မို့ကိုယ်တိုင်သာလူပြီးတော့သူတော်ဘာကိုမတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာဖြစ်နေရဘဝသံတရာဆက်ဆက်မှာ ရှိစဉ်ဥစ္စာတွေပေါ်များပြီးတော့သာသမီအချွေရန်နေဒီလိုပုဂ္ဂိုလ်မျိုးကတစ်မျိုးရှိတယ်တဲ့ဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်ရအောင်ကိုကသာလူတပားကိုပေးလူမပြောသည်ရှိစဉ်သာများချွေရန်ကလွန်ရှားပါလာပြီလို့ဒီမှာဆောင်းပုဂ္ဂိုလ်ရေးထားတယ်ခဲ့တာလေးဆိုကြည့်မယ်နော်ကိုကသာလူတပားသူ သေသူမပြောသည်ကိုကသာသူတပါသူပေသူမပြောသည်ဆိုပါ စည်းစိမ်သာမြချွေရန်ကလောရှားပါလာသည်စည်းစိမ်သာမြချွေရန်ကလောရှားပါလာသည် ရက်ွက်ထဲမှာမိမိတို့မြို့နယ်တဲမှာအဲ့ဒီလိုပုံပုံမျိုးရောရှိဘူးလားတချို့ပြည်စည်းဥစ္စာတွေသိချမ်းလာတယ်အချွေရန်ကြရှိရလားအဲ့ဒီလိုမရှိတာဟာမိမိဖြစ်နေရဘဝတုန်းကသူတူတော့တူတန်းနေတယ်ကိုယ်တိုင်လူတန်းပြီးတော့သူတော်ဘာကိုလူအောင်တန်းအောင်သူချင်းတန်းကျင်လာအောင်တိုက်တွန်းလို့လားမတိုက်တွန်းလို့လားမတိုက်တွန်းလို့တချို့မိဘတွေကြည့်ပေါ့ကိုယ်တိုင်လည်းလူတန်းနဲ့သားသမီးတွေလည်းလူပြအောင်ကဲ သမီးကဘယ်လောက်လူသားကဘယ်လောက်လူပဲမိတွေကဘယ်လိုမဘိုးတွေကဘယ်လိုထင်ထိတ်တော့လားကိုတို့လည်းလို့တို့လေးတွေလည်းပါဝင်သွားအောင်တိုက်တွန်းပေးတယ်တချို့ကြတော့တိုက်တွန်းဘူးကိုယ်တိုင်ကဘိုးနဲ့ပကနဲ့တူတယ်ပေးတယ်ကမ်းတယ်ဒါပေမဲ့ဘယ်သူမှသူ့ကိုတမ်းဖို့မတိုက်တွန်းဘူးဘာကြောင့်လဲဆိုတော့သို့တော်ကတရားတရားမရှိတဲ့ပုဂ္ဂိုလ်သွားပြီးတိုက်တွန်းလိုက်ရင်ကိုယ့်ကိုပြန်ပြီးတော့အပြောအဆိုမခံရပေဘူးလားပါဇက်ကမပြောတော့မှမျိုးလုံးကြီးကိုကြည့်ထိုက်တဲ့မျိုးလုံးကြီး အဲ့ဒီမှာတချို့ကသိချင်းသေးမြင်သေးနဲ့လုံးကြီးနဲ့ကြည့်တာအဲ့လိုကြည်ကြီးကိုမခံနိုင်တော့ဟောမတိုက်တွန်းတာဒါကြောင့်မို့အဲ့လိုသူတော်ဘာကိုယ်တိုင်သာလူတန်းပြီးသူတော်ဘာကိုလူချင်းတန်းကျင်အောင်မတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာဖြစ်နေရဘဝတိုင်းပစ္စည်းဥစ္စာတော့ချမ်းသာကြွယ်ဝတယ်သို့တော့သာသမီချွေရတော့ဘာဖြစ်လဲနဲဘသူမှကိုယ့်ကိုတခါနဲ့လောက်ကန်ပြီးမယ်ရေလေးတစ်ခွက်တောက်ချင်လို့တောင်ရေခတ်ပြီးမယ်လို့မရှိချွေရနဲဒါသူတော်ဘာကိုမတိုက်တွန်းခဲ့ဘူး ဒါနောက်နံပါတ်1နံပါတ်1ပုဂ္ဂိုလ်ပါဣတိကိစေအတနာဒါနနာတိတိပရဏသမာတပိတိအဲဒါပေါင်းလို့လောကကိုယ်တိုင်ကတော့ဖြင့်မလှဘူးလေကိုယ်တိုင်ကတော့ဖြင့်မလှဘူးကိုယ့်အိမ်ကိုယ်တော့မနိုင်ဘူးသူတော်ဘာကိုတော့ဖြင့်လှအောင်တန်းအောင်တိုက်တွန်းနှိုးဆော်တဲ့ပုဂ္ဂိုလ်ရှိတယ် အဲဒီလိုကိုယ်တိုင်မလူဝဲနဲ့သူတော်ဘာကိုတော့လူအောင်တန်းအောင်လူကျင်တန်းကျင်အောင်တဲ့တွန်းလို့ဆိုတဲ့ပုဂ္ဂိုလ်များဟာသောနိဗ္ဗာန်နိဗ္ဗာန်ဌာမီဘောဂသံပရံနသတိပရိဝါရသံပရံသူတော်ဘာကိုတိုက်တွန်းတဲ့အတွက်သာသမီအချွေရန်ပေါ်များတယ်ကိုယ်တိုင်မလူတဲ့အတွက်ကြတော့ပစ္စည်းဥစ္စာကြတော့ဘာဖြစ်မလဲရှားပါမယ်အဲဒီလိုပုဂ္ဂိုလ်မျိုးတွေရောခွန်ကြီးတို့ခုမျက်မှောက်မှာ ကိုယ့်ရဲ့ရက်ွက်တဲ့ကိုမျိုးနေတဲ့ကိုသွားရင်လာရင်စသည်တွေ့ရတာလားမတွေ့ရဘူးလားဥမာအချင်းသုံးမယ်လေကဲပေါ်လွင်အောင်ပြောမယ်ကဲကမ်းမတိုင်းနေမှာဘုန်းကြီးတို့တခါလဲတချို့နေရာတွေမှာအလူကဌာနကြီးတွေဆိုင်ဖို့ကြီးတွေရှိလို့အလူကဌာနကြီးတွေမရှိဘူးလားအတန်ချက်ဆက်ကြီးနေလေအေးအတန်ချက်ဆက်ကြီးနဲ့ပေါ်ပြီးသူ့ဘုတန်းမှုတွေအမလီဒါနာတော်ဘောကဝါဒါနာပြုရင်ဘောကစီစဉ်ဥစ္စာတွေများမယ် အဲ့ဒီလိုကိုယ်တိုင်သာမကြီးနဲ့ဟောတာသူ့ဧကတရားနိုင်ဖို့မနိုင်သူတည်းကမရှိဘူးသူများဧကတရားဟာလားသူဆွဲနိုင်အဲ့ဒီလိုပုံပုံမျိုးပဲသူတော်ဘာကိုတော့လူကျင်တန်းနေအောင်တခါလေပြောဟောတိုက်တွန်းတယ်ဒါပေမဲ့ကိုကတော့ဘာမှလူဖို့မရသူများလူတွေကနေရွက်နိုင်ကြတယ်ဘာလို့လဲနေတယ်အခုနေရွက်ကြီးနဲ့ငားပြီးတော့လုပ်နေကြတာလေအဲ့လိုပုံပုံမျိုးတွေဟာသူတော်ဘာကိုတော့တိုက်တွန်းပြီးကိုယ်တိုင်မလို့ ကိုယ်တိုင်မလူတဲ့အတွက်ကြောင့်ဩသူတော်ဘာတိုက်တွန်းတဲ့အတွက်အချွေရန်တော့ပေါ်များတယ်သို့တော့ပစ္စည်းဥစ္စာကြတော့ရှားပါတယ်ကဲအဲ့လိုပုံပုံမျိုးတွေရောမိမိတို့တွေ့ရတာလားမတွေ့ရဘူးလားကဲကလမ်းတွေဖောက်တဲ့နေရာတော့ကြည့်တာကဲလမ်းတွေဖောက်နေတာလမ်းဖောက်နေတဲ့ကံမဆိုရင်ဒီခါလမ်းဘေးမှာတာတူးနေကြတာလေအဲ့ရတာလည်းအောက်မှာကိုယ်ကြီးဆုပ်ဖြားဆုပ်တဲလေးမလုံးတလုံးထိုးဖြားဆုံးတဲ့အဲ့ရ ဘာမှကိုဒီထဲမှာလည်းရှိဒါပေမဲ့သာသမီအချွေရနေကြတော့ဟာနဲတာလေးပေါ့ခင်ဗျားတို့ကလည်းနည်းနည်းအတွေ့တော်တာနော်လားအချွေရနေတော့ပုံသားလိုက်တာပစ္စည်းဥစ္စာကြဘယ်လိုနေလဲရှားပါလိုက်တာအဲ့ဒီပုဂ္ဂိုလ်ကအဲ့ဒီလိုလုပ်ခဲ့တာသူတော်ဘာတွေကိုတော့တိုက်တွန်းခဲ့တယ်ကိုယ့်အိတ်ထဲကကြဘာမှမစုတာအဲ့လိုပုဂ္ဂိုလ်မျိုးတွေဟာဖြစ်နေရဘဝတိုင်းမှာ သာသမိအချွေရံတွေပေါ်များပြီးတော့စီးပွားဥစ္စာကြတော့ဘာဖြစ်သွားလဲရှားပါလာဒါကြောင့်မို့ကိုကမလူတပါးသူပေးလူတိုက်တွန်းသည်ချွေရံသာများစည်းစိမ်ကလွန်ရှားပါလာပြီဒီမှာဆောက်ပုဒ်လေးရေးထားတယ်ကြက်တာလေးဆိုမယ်နော်ကိုကမလူတပါးသူပေးလူတိုက်တွန်းသည် ကိုကမလူတပါသူပေးလူတိုက်တွန်းသည်ဆိုကြည့်ပါရွှေရန်သာများ သီစိန်ကလွန်ရှားပန်းလာသည်ချွေရန်သာမြသီစိန်ကလွန်ရှားပန်းလာသည် ကျင်တန်းခြင်းအောင်တိုက်တွန်းလို့သောကိုကို၌ကတော့ဘာမှမလှူတဲ့ပုဂ္ဂိုလ်ဟာဖြစ်နေရဘဝတိုင်းမှာချွေရန်နေပေါ်များပြီးတော့ပစ္စည်းဥစ္စာကြတော့မွဲတယ်တဲ့နိဗ္ဗာန်နောက်တစ်ခါနံပါတ်3ပုဂ္ဂိုလ်ရှိတယ်ဒီကိစ္စအတနာသနာဒိဋ္ဌိပရိသနာသမာတပိတိသောနိဗ္ဗာန်နိဗ္ဗာန်ဌာနိနေဝဘောဂသံပရံတပတိနပရိဝါရသံပရံဒီတတ္တယပုဂ္ဂိုလ် ဖြင့်တဲ့ကိုယ်တိုင်လည်းမလှုပ်သူတော်ဘာလည်းမတိုက်တော့ကိုယ်တိုင်လည်းပြေဖို့လူဖို့ဝါသနာမရှိသူတော်ဘာကိုလည်းသူ့အောင်တန်းအောင်ဘယ်သူမှမတိုက်တော့အဲ့ဒီလိုပုံကိုမျိုးအဲ့ဒီပုံကိုမျိုးဟာဖြစ်နေရဘဝတိုင်းဘဝတိုင်းမှာကိုယ်တိုင်မလူပဲတဲ့အတွက်ကြောင့်ပစ္စည်းဥစ္စာနဲ့ရှားပါမွဲသာသမီအချွေရန်ကြတော့လေဘာဖြစ်လဲနဲတယ် ပစ္စည်းလည်းမဝယ်အချွေရံလည်းမရှိဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုတကောင်ကျွဲဘာမှတွေ့ရမဲ့လို့ပဲဘာမှသူ့မှာအကူအညီမရှိဘူးပစ္စည်းမရှိပေမဲ့ချွေရံလေးရှိနေဒီချွေရံလေးတွေကလောက်ကန်းရှားပွေကျွေးလို့စားရတော့အောင်ပဲချမ်းချမ်းသာသာလေးနေရအောင်မဖြစ်မှာအဲပစ္စည်းလည်းမရှိဘူးချွေရံလည်းမရှိဘူးဆိုရင်ကတော့ဒီတခါလေကို့မှာဘာမှအကူအညီမရှိဘူး အဲ့လိုအာဟုတရားမရှိတဲ့ပုဂ္ဂိုလ်တွေရောအခုဒီမိမိတို့ရဲ့မျက်မှောက်ရက်ွက်ထဲမှာဖြစ်စီမြို့နယ်ထဲမှာဖြစ်စီတခြားတခြားနေရာတွေမှာဖြစ်စီတွေ့နိုင်မလားမတွေ့နိုင်ဘူးလားတွေ့နိုင်တယ်နော်တချို့ပုဂ္ဂိုလ်တွေခုဖြစ်စီဥစ္စာလည်းမရှိဘူးကုန်းကောက်ပြန်ပါမရှိအချွေရဆိုတာလည်းပါရှိအဲ့လိုပုဂ္ဂိုလ်တွေတကယ်တမ်းစဉ်းစားကြည့်တော့သူတို့အတိတ်ကကသူကိုယ်၌ကကောင်းတာပြုခဲ့လို့လားမပြုခဲ့လို့လားမပြုခဲ့လို့သူရဲ့အတိတ်က ကံလံတတ္တိဝိပစ္စည်းလောကကြီးထဲမှာလူရဟာဘဝအမျိုးမျိုးခွဲခြားပြီးဖြစ်နေတယ်ဆိုတာဟာသူပြုတဲ့ကံနဲ့ဘယ်သူပြုတဲ့ကံလဲသူပြုတဲ့ကံအခုသိဆင်းရဲနေတာသူပြုခဲ့တာသူဘာမှမလုပ်ခဲ့လို့ဆင်းရဲတာအချွေရန်လေးနေခဲ့တာသူဘယ်သူမှမတိုက်တွန်းခဲ့ဘူးဒါလေသူမှဘာမှစားစရာမရှိတောက်စရာမရှိဖြစ်နေတာသူဝတ်စရာမရှိနေစရာမရှိဖြစ်နေတာသူပြုခဲ့တာလေ အဲတော့သူ့မှာဒုက္ခတွေရောက်လောဘဗျာတွေများနေတယ်ဆိုတာနဲ့သူတို့ဘာကိုနှိမ့်သက်ခဲ့လို့ပဲညှင်းသက်ခဲ့လို့ပဲသူဒီလောက်ပြီးငငယ်ရွယ်လေးနဲ့အသက်တိုးတယ်ဆိုတာနဲ့ဟာသူသူတော်ကိုတတ်တတ်ခဲ့လို့ပဲဒီဘဝမှာရုပ်ရှင်အင်္ဂါမနာမပဖြစ်နေတဲ့ယောဂဗျာတွေများနေတယ်ဆိုတာနဲ့ပဲသူပြုတဲ့ကံပဲဒါကြောင့်ဒီဘဝမှာအွှေရံလည်းမရှိပစ္စည်းဥစ္စာလည်းမရှိဘာမှမရှိဘူးတွေ့ရမယ်အကုရံလည်းဖြစ်နေပြီဆိုတာနဲ့ပဲဘသူပြုခဲ့တဲ့ကံလည်း အေးမိမိပြုခဲ့တဲ့ကံနဲ့ဒါကြောင့်ကိုယ်တိုင်လည်းမလှူဘူးဆိုရင်ဖြစ်လျက်ဘဝတိုင်းချမ်းသာမလားဆင်းရဲမလားသူဓမ္မကိုလည်းမတိုက်တွန်းဘူးဆိုရင်ဖြစ်လျက်ဘဝတိုင်းချွေရန်ပေါ်များမလားချွေရန်ရှားပါမလားကဲဆိုလိုက်ကိုယ်လည်းမလှူတပါတူသေလူမပြောသည်ကိုယ်လည်းမလှူ တပါသူပေသူမပြောသည်ဒီစိန်ချွေယံဒီနတံ ဒေကံရှားပါသည်စည်းစိမ်ချွေရန်ဤနတံဒေကံရှားပါသည် စီးစိမ်ဥစ္စာလည်းပဲရှားအချွေရံလည်းရှားဒါဘာကြောင့်လဲဆိုရင်ကိုယ်တိုင်လည်းမလူသူတော်ဘာလည်းမတိုက်တွန်းနိုင်ဘူးလို့ဒါလေးတွေရတော်ပြန်ဟောတာလေးကိုကိုတိတာပြီးတရားကြည့်။ဩငါဒီပုဂ္ဂိုလ်မျိုးစားတဲ့တော့မပအောင်ကြိုးစားမယ်။ဒါပဲ။ဒီပုဂ္ဂိုလ်မျိုးစားတဲ့ပါသွားရင်တော့ဖြစ်နေတဲ့ဘဝတိုင်းမှာသွားပြီ။ဒုက္ခရောက်ပြီဆင်းရဲ။ဒီထဲမှာဝိတုကြောင့်လေးတွေရှိတယ်။ဝိတုကြောင့်လေးတွေရှိတယ်အလူကံကိုခါတဲ့ ကိုယ်တိုင်လည်းမလူသူတော်ဘာတွေကိုလည်းပဲမတက်တွန်းတဲ့အတွက်ကြောင့်မို့နောက်ဆုံးသူ့ရဲ့အလူကံပုဂ္ဂိုလ်ရဲ့အပေါ်မှာတခါလေဆိုလိုက်ပြောလိုက်မဲ့လိုက်ရွက်လိုက်စောင်းလိုက်ချိတ်လိုက်မောင်းလိုက်ညှင်လိုက်အဲလိုလုပ်ခဲ့တဲ့အကုသိုလ်အဖြစ်တွေကြောင့်နောက်ဆုံးသူရလာတဲ့ဘဝတကယ့်ကိုသရောင်းသားရွာကြီးကိုသွားပြီးမှသရောင်းသားလေးသွားဖြစ်တယ်သရောင်းသားလေးသွားဖြစ်တဲ့အဖေးကြီးကနေပြီးတော့တခါလေသွားပြီးသရောင်းသားသွားဖြစ်တယ်အဲဒီမှာသရောင်းသားရွာကြီးတင်းကြီးတထောင်ရှိတဲ့သရောင်းသားရွာကြီးထဲမှာသူသွားပြီးတော့ ဖြစ်တဲ့အချိန်မှာသူ့တရေလေးသွားပြီးတော့ခရမိမိသားစုပေါ့သူ့မိသားစုထဲမှာတရေလေးခလိုက်တာနဲ့တပြိုင်နက်တည်းအဲ့ဒီရွာကြီးတရွာလုံးတခါလဲတောင်းစားကြီးဘယ်သွားတောင်းလို့မှဘယ်သူမှမပေးနိုင်လို့ရှိအားကြောင့်လေကံဆိုးရဲ့ပုဂ္ဂိုလ်လာရောက်လာလို့လားမရောက်လာလို့လားသူတို့ရွာကြီးထဲမှာတကယ်ကိုအကုသို့ကြီးမားတဲ့ပုဂ္ဂိုလ်ကံဆိုးတဲ့ပုဂ္ဂိုလ်ရောက်လာတယ်။ဒါမှမဟုတ်သူ့မိသားစုတွေရှိပါလား စီးပွားတွေအချို့သားသမီးတွေရလာပြီးစီးပွားတွေဟောတက်တာတချို့ကံဆိုးတဲ့ပုဂ္ဂိုလ်ရောက်လာရင်တခက်ကြီးပွားနေရတယ်ဝုန်းဆိုပြုတ်ကြသွားတယ်သွားအဲ့ဒါအကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ရောက်လာအခုဒီမှာအကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ဒီမှာသူတို့ရွာတဲ့ရောက်လာပြီဆိုတာနဲ့တကယ်နဲ့တည်းတောင်းကြလို့မရဘူးကိုယ်တော့ကတော့ဘလို့လေးပြေပါဟောလို့လုတ်ပါမယ်ပေါ့တူတူပါမယ်အင်္ဂါချင်းတူပါမယ်ဘာလို့ပြေပါလဲဘသူကမှလုတ်ခိုင်းနေတယ်ရှိတော့ကဲအလုတ်ခိုင်းတဲ့လူလည်းမရှိတော့ဘူးဆိုတော့လုတ်အားကရပါအောင်မလား ခင်မရတော့စားစရာရောရှိပါဦးမလားအကုန်လုံးတိမ်အောင်လို့ဒုက္ခရောက်ဒါကံဆိုးတဲ့ပုဂ္ဂိုလ်တော့အကုသိုလ်ကြီးတဲ့ပုဂ္ဂိုလ်များရောက်လာပြီဆိုရင်ရောက်တယ်အကုသိုလ်ကြီးတဲ့ပုဂ္ဂိုလ်များရောက်လာမှာအကြီးရောက်တယ်အဲ့ဒီအကုသိုလ်အဲ့ဒီကြီးတဲ့ပုဂ္ဂိုလ်ရောက်လာတဲ့အတွက်တိမ်အောင်လို့ဒုက္ခရောက်တဲ့ကံမှာအဲ့ဒီဒီမှာပညာရှိတဲ့ပုဂ္ဂိုလ်ဟာမတို့ရွာမှာတော့အကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ရောက်လာပြီဒီတော့မတို့ပိုင်းရကိုရွာကြီး900ကြီးပိုင်းတယ်ဆိုပြီးတော့ အဲဒီမှာအင်းကြီးကို900ပြီးပိုင်းလိုက်တာဒီဘက်က900တချမ်းဒီဘက်က900တချမ်းပိုင်းလိုက်တာအဲ့ဒီပိုင်းလိုက်တဲ့အခါကာလမှာအဲ့ဒီကံဆိုးတဲ့အကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ပါတဲ့အချမ်းဘက်ကတောင်းစားလို့မရတော့ဘူးအလုပ်လုပ်လို့မရတော့ဟောဒီဘက်ချမ်းကအားလုံးသွားတောင်းရပြီအလုပ်တွေသွားတောင်းအလုပ်တွေလည်းရလုပ်ကိုင်နေဖြစ်အဲ့ဒီမှာစားဖို့တော့မရတော့အဲ့ဒီမှာဘုဘက်ချမ်းကလွတ်သွားဒီဘက်ရှိတဲ့900ချမ်းကလည်းပဲကဲငရုတ်ဘက်မှာ တကယ်အကုသို့အားကြီးတဲ့ကောင်ပါလာပြီငါတို့ဒီထဲမှာခွဲရအောင်လို့ဆို250ကြီးခွဲဘယ်လောက်ကြီးခွဲလိုက်လဲကဲအဲဒီလိုအကုသို့ကြီးတဲ့ပုဂ္ဂိုလ်ပါတဲ့အပိုင်းကတခါဒီလိုပဲအလုံးမရှိကံမရှိတောင်းတလို့မရသွားကြတယ်အဲဒီ250တွေကနေပြီးတခါ100အစိတ်ကြီးခွဲအဲဒီလိုနဲ့ခွဲလိုက်တာနောက်ဆုံး2အိမ်ကျန်အဲဒီ2အိမ်ကို1အိမ်ကြီးခွဲတော့ဟောသွားတယ်ဟိုအိမ်ဒီဘက်အိမ်ကတော့သွားတယ် အဲ့ဒီကြတော့မှတရွာလုံးမှာတစ်ခါနဲ့မင်းတို့ထွက်မင်းတို့ကတကယ်တည်းကံဆိုးမုံမောင်ကြတဲ့အကုသိုလ်သမားတွေဆိုပြီးဇနီးမောင်အကုန်လုံးဟိုးတရေသားလေးရင်ဝယ်ပတ်ပြီးထွက်ပြေးရတာရွာကထွက်သွားအဲ့မှာရွာကထွက်သွားပြီးတော့ရောက်မှာနေရာလေးသေးသူနေပြီးအဲ့လိုနဲ့တောင်းတောင်းတဲ့အခါကာလမှာလေဇနီးမောင်ကနှစ်ယောက်သလိုသွားတောင်းမရဘူးမိမကိုအိမ်မှာထားခဲ့တနေရာမှာထားခဲ့တယ်ယောက်ျားရှိတဲ့ပုဂ္ဂိုလ်သွားတောင်းရတာအဲ့ဒီရတာလေးကိုမျှပြီးစား ဒီမိမဒီကိုဝင်ကြီးနဲ့မိမသွားတယ်မရဘူးနောက်ဆုံးကသမီးမောင်မရဘူးသိတယ်ငါတို့ဘက်ကြီးရောက်တဲ့ပုဂ္ဂိုလ်ဟာတကယ်အကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ပဲတကယ်ကိုအကုသိုလ်ပြည့်ကြီးတဲ့ပုဂ္ဂိုလ်ငါတို့ကံဆိုးတဲ့ပုဂ္ဂိုလ်ငါတို့ရနိုင်ပြီဆိုတာသိတယ်အဲ့တော့ဘာပဲဖြစ်ဖြစ်လူဖြစ်အောင်လို့မွေးလိုက်တယ်ဆိုမွေးမွေးပြီးတဲ့အခါယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကဲကွာမွေးတယ်မွေးပြီးထပ်ဖြစ်ကြတယ်လို့ကွာသူ့တွေ့လည်းငါတို့တရားလုံးဒုက္ခရောက်ခဲ့ရတာ တင်အောင်လုံးမဆိုးတာနဲ့ငါတို့ဇနီးမောင်နှံတွေရောက်ခုဘယ်လောက်ဒုက္ခတွေရောက်ကုန်လဲဘေးမလူမရှိကျွေးမလူမရှိအလုံးမရှိအကန့်မရှိငါတို့ဒုက္ခရောက်ငတ်ငတ်တက်တက်သူ့ကြောင့်အဲ့တော့ကဲမွေးနဲ့မွေးပြီးထားကြကြရတော့ကွာမိခင်မိခင်ရဲ့စိတ်ကကိုသားမင်းဘယ်လိုပုံပုံပဲဖြစ်ဖြစ်မွေးလာတဲ့ဟာလည်းကြည့်လိုက်မွေးလာတဲ့အခါမှာရုပ်ကလည်းဆူးတာပါတခါလဲဘုအလူကပုံပုံရဲ့မျက်တောင်းထိုးကြည့်ပါကြည့်ကြည့်လို့ဟိုမှာမွေးလာတဲ့ကူကမျက်စိကကောင်းပြီတလို့ အဝီစိတ်တစ်လုံးမျက်လုံးကမျက်စိရဲ့ဆွေဆောင်ဆောင်ဘယ်လိုမှကြည့်လို့မရအောင်မျက်စိတခါရဲ့ပါးစပ်ရဲ့နှာခေါင်းရဲ့ဆိုတော့နှာခေါင်းကတစ်ဖက်ပါးစပ်ကတစ်ဖက်အဲ့ဒီလိုတွေဖြစ်နေတာပုံပန်းတန်ကြီးကအင်မတန်ကိုဆိုးွားပြီးတော့ဒီခါလေးကြည့်ကြည့်စရာသူ့စရာကိုဘယ်လိုမှမဖြစ်ဘူး။ဒါပေမဲ့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ကိုယ့်ရဲ့ကုလကိုဆင်လာမွေးထားတဲ့သားလေးဆိုတော့မပြည့်ရနိုင်ဘူး။မပြည့်နိုင်ကြတော့ခါလေးယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုနဲ့ပဲ နေရင်ကလည်းနောက်ဆုံးကဲငါတော့ဒီဒုက္ခတွေမခံနိုင်တော့ဘူးမင်းလာခံတော့ငါတော့ပွားတော့ဘူးယောက်ျားကဒီသမီးနဲ့ကလေးကိုဖြစ်ပြီးပြေးအောင်သူတို့တမ်းမိနေအောင်လည်းကျန်တော့တယ်အဲဒီတမ်းမိနေအောင်လည်းကျန်တော့တဲ့အခါကျတော့အမေကလည်းဒီကလေးပြစ်သွားလို့ကလည်းမဖြစ်သေးတော့ဒီကလေးမတ်တဲ့လေးသွားနိုင်တဲ့အချိန်ရောက်အောင်လုပ်မှာပဲဒီကလေးလေးခြိသွားရင်ဘယ်မှတောင်းခံလို့မရကလေးတနေရာမှာပြစ်ထားပြီးသွားတောင်းအဲဒီကျမှရတယ်အဲဒီရတာလေးကိုတမ်းမိနေအောင်မျှစား ဒါရှိသိဘွားကသူ့ပဲလို့လားမသူ့ပဲလို့လားဘယ်နေရာတောင်းလို့မှမရဘူးဘာလုပ်လို့မှမရဘူးစီပွားရေးဒါကြောင့်မို့ဒီဘဝမှာစီပွားရေးလုပ်လို့မရဘူးဟာဘာဖြစ်တယ်ညာဖြစ်တယ်ဆိုတာအတိတ်ကမိမိပြုခဲ့တဲ့ကံဘသူပြုခဲ့တဲ့ကံလဲမိမိပြုခဲ့တဲ့ကံမိမိပြုခဲ့တဲ့ကံဒါကြောင့်ဘုန်းကြီးတို့တော့တစ်ချိန်လုံးကကိုယ်ကိုယ်တိုင်လေးတယ်ဘာမှမပြုနိုင်ဘူးကိုယ်မှလည်းဘာဘုံကံမှလည်းမရှိဘူး ကိုလှူနိုင်လို့ပြစ်တတ်တဲ့အချိန်ကစပြီးတော့ကိုဟာလူရဲ့တန်းနဲ့ပြေးတဲ့တန်းနဲ့ဒီကိုယဟန်ဘဝကိုယံတာမဏိဘဝရဲ့ကိုကကိုရှိတာကိုတခုရှိတခုရှိရင်တစ်ဖက်ဆက်ပြေးလိုက်တာတစ်ဖက်ရှိရင်အဲ့ဒီတဝက်စီစားလိုက်တာအဲ့ဒီလိုကိုသူတော်ဘာကိုပြေးတယ်လှူတယ်ဆွန့်ပြဲတယ်အဲ့ဒီဟာတွေကိုခါနဲ့တန်းတီဘုန်းကြီးတို့လောက်လာကြတာအခုယဟန်ဘဝရောက်ပြီဆိုတော့လည်းဒီဘဝမှာဒီခုဘုန်းကြီး စိတ်ဓာတ်ကြီးရဲ့အကြီးအကဲဖြစ်တဲ့အခါမှာလည်းဘယ်နေရာဖြစ်ဖြစ်ဘယ်နေရာလုပ်ဖို့ရဘယ်နေရာပါလို့နေလဲဆိုတာဘုန်းကြီးတို့ရှိကနေထွက်သွားတာကုသိုလ်ကောင်းမပြုတာပဲဒကာရမကြီးထူတာနဲ့ပစ္စည်းအလားအလာဖြစ်မခံသူတို့ကုသိုလ်တိုးပွားအောင်ဆိုပြီးတော့အကုန်လုံးလုပ်ပေးနေတယ်ဘုန်းကြီးတို့ဒီရောက်လာတဲ့ဟာတွေအလားအလာမဖြစ်ဘူးဘာမှဘုန်းကြီးတို့သုံးစရာမရှိဘူးဘာသုံးမှလည်းဘုန်းကြီးတို့မှမရှိဘူးမရှိတဲ့အတွက်အကျိုးများမဲ့သာသနာအကျိုးများမဲ့ကိစ္စတွေထူတန်းနေလူတွေဒုက္ခရောက်နေတဲ့လူမှုရေးကိစ္စတွေဘုန်းကြီးတို့ထူတန်းနေဒါပဲလုပ်နေတယ် တခြားတွေဘုန်းကြီးတို့ပါမလို့ဗလာဓမ္မတွေလူတိုင်းလည်းဝိတုပစ္စည်းဒီလိုပဲလုပ်ကြည့်တယ်ဒီဒါကြောင့်အခုဒီမှာကိုယ်တိုင်ဘာမှမလုပ်မတမ်းနဲ့အလူကံပုံကိုယ်တွေကိုမဲ့လိုက်ကျွဲလိုက်တောင်းလိုက်ညောင်းလိုက်ဆိုတော့တခါလေသူ့ရဲ့မျက်နှာကလည်းဆိုးပါဒါနဲ့ဒီကလေးလေးမတ်တက်ပြေးလေးသွားနိုင်တာလည်းရှိပြီစကားလေးပြောတတ်တဲ့အရွယ်လေးရောက်ပြီဆိုမှအမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဒီကလေးကိုသားရင်ကိုယ်ပဲအိမ်ကိုသားဟောတယ်မှာရောဒီခုတ်ကလေးနဲ့သွားတောင်းရောဒီတုတ်ကလေးကိုင်းခွေးလာရင်၆ဒီတုတ်ကလေးနဲ့၆သွားလာတာ ဟိုဘက်အိမ်ကိုသွားတောင်းနေငါသားသွားတောင်းနေဆိုပြီးတော့အဲ့ဒီသားလေးကိုတအိမ်ကိုထွက်လိုက်တယ်။အဲ့ဒီထွက်လိုက်တဲ့အခါကျတော့မှဒီကလေးကတခါလေခွတ်စုပ်ကလေး၊ဂိုင်းတုပ်ကလေးနဲ့တခါလေကင်ပြီးတော့တခါသွားတောင်းလိုက်တာအဲ့ဒီအိမ်ဝင်းနဲ့ဝင်သွားတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးတော့လား။သားလေးကိုဖြစ်ပြရ။အဲ့တော့ဒီကလေးနဲ့ဆက်နေရရင်သူ့ဘာဒုက္ခရောက်နေတဲ့အတွက်ကံဆိုးတဲ့ပုဂ္ဂိုလ်ဟာအတိတ်ကကောင်းကံတွေပြုခဲ့လို့လားမပြုခဲ့လို့လားညာမပြုခဲ့လို့ဒါကြောင့်မို့ကိုယ်တိုင်ပဲမလူ သူတော်ဘာလည်းမတိုက်တော့ဘူးဆိုရင်ရှင်းနေရဘွားတိုင်းအဲ့ဒီတိုင်းအာမကိုဘုသူ့မှာအကူတရားမရှိဘူးအဲ့တော့ပြည်စည်းဝတ္ထုတွေအာဟုတရားမရှိဘူးဘေးကရွှေရံနဲ့ပါမမရှိအဲ့လိုဖြစ်သွားတာဒါကြောင့်မို့ကိုယ်တိုင်မလူရင်ဖြစ်လျက်ဘဝတိုင်းမှာချမ်းသာမလားဆင်းရဲမလားဘယ်သူမှမတိုက်တွန်းနေရင်အရွှေရံပေါ်များမလားနည်းမလားဗျာကျန်တော့ကနံပါတ်၄နံပါတ်၄ဖြစ်တဲ့ပုဂ္ဂိုလ်ကြတော့ဤကိစ္စအာတနာသာဒိဋ္ဌိပရိစ္ဆာသမာဓိပိတိ သောနိပါတဟိပတဌာနိဘောဂသံပရိသလဘတိပရိဝါရသံပရံဒီပုဂ္ဂိုလ်ကတော့ကိုယ်တိုင်လဲလှူဒန်းနေသူတစ်ပါးကိုလည်းတိုက်တွန်းတယ်သူတစ်ပါးကိုလည်းသူချင်းတန်းကျင်အောင်လို့ဆိုပြီးတိုက်တွန်းတယ်အဲလိုကိုယ်တိုင်လဲလှူဒန်းသူတစ်ပါးတွေကိုလည်းတိုက်တွန်းတဲ့အတွက်ကြောင့်သူဖြစ်နေရဘဝတိုင်းဘဝတိုင်းမှာကိုယ်တိုင်လှူတဲ့အတွက်ကြောင့်ပစ္စည်းဥစ္စာတွေရှားပါမလားပေါ်များမလား ပေါ်များတယ်သူတော်မာတွေကိုတိုက်တွန်းနှိုးဆော်ပြီးတဲ့အတွက်ကြောင့်မို့အချွေရန်ကြတော့ရောရှားပါမလားပေါ်များသလားအချွေရန်နေလည်းပေါ်များသူမိမိတို့ရက်ွက်ထဲမှာရှိပေါ့မိမိတို့မျိုးတွေထဲမှာရှိလိုက်တချို့ပုဂ္ဂိုလ်တွေများဆိုရင်ဒီပစ္စည်းဥစ္စာတွေကလည်းပြည့်စုံလိုက်အချွေရန်တွေကလည်းပေါ်များလိုက်အားကြတယ်လားအဲဒီလိုပစ္စည်းဥစ္စာလည်းပေါ်များအချွေရန်လည်းပေါ်များတယ်ဆိုတာအတိတ်ကကိုယ်ကလှူခဲ့လို့လားမလှူခဲ့လို့လားသူတော်မာတွေကိုကိုယ်တိုင်တိုက်တွန်းခဲ့လို့လားမတိုက်တွန်းခဲ့လို့လား အဲဒီလိုကိုယ်တိုင်တိုက်တွန်းခဲ့တဲ့အတွက်ကြောင့်အချွေရံတွေလည်းများတယ်ကိုယ်တိုင်လူလန်းခဲ့တဲ့အတွက်ကြောင့်ပစ္စည်းဥစ္စာလည်းပဲပါဖြစ်ပါလိမ့်မယ်ပေါ်များတယ်ကဲဆိုလိုက်ကိုယ်ကလည်းလူတပါသူပေလူတိုက်တွန်းသည်ကိုယ်ကလည်းလူတပါသူပေလူတိုက်တွန်းသည် စိစိတ်ချွေယံဤနတံဒီကံပေါ်များမည်စိစိတ်ချွေယံဤနတံဒီကံပေါ်များမည် မိမိတို့ရဲ့ရပ်ွက်ထဲမှာဒီလိုစီစဉ်ဥစ္စာတွေရောပေါ်များရွှေရံတွေလည်းပေါ်များတဲ့ပုဂ္ဂိုလ်တွေဒီချာရှိနေတာပဲအဲ့ဒီပုဂ္ဂိုလ်ကြီးကြည့်လိုက်ပေါ့ဒီပုဂ္ဂိုလ်တွေဟာစိတ်သိဘဝကကိုယ်တိုင်နဲ့လူသူတစ်ပါးကိုလည်းတိုက်တွန်းနှိုးဆော်ခဲ့တယ်ဒီဘဝမှာအားလုံးပြည့်စုံနေတာအကျိုးနှမျိုးစလုံးရနေတာပေါ့ဒီပစ္စည်းဥစ္စာနဲ့ပေါ်များရွှေရံနဲ့ပေါ်များရသော်ပြန်တဲ့တက်ကအဲ့လိုပုဂ္ဂိုလ်မျိုးတွေရှိလေနာရဘိန်တို့ဝိသံခါတို့ဆိုတာအဲ့လိုပုဂ္ဂိုလ်မျိုးတွေလေ ကိုယ်တိုင်လည်းလူရဲ့သူတော်ဘာတွေကိုလည်းပဲတိုက်တွန်းနေလူအောင်တန်းအောင်လူနိုင်တန်းနိုင်အောင်လူပြည့်တန်းပြည့်အောင်ဒီနာတွေဝိသကာတို့ဆိုတာလေဒီတောင်ဥတီမြို့ကြီးမှာဘယ်ပုဂ္ဂိုလ်ကဆွမ်းကြွေးကြွေးဘယ်ပုဂ္ဂိုလ်ကအလူကြီးလှုပ်လှုပ်ကြီးခုနာရမေတစ်ထည်ကြီးနဲ့ဝိသကာအကြောင်းမှကြီးဖိတ်တာပဲဒီပုဂ္ဂိုလ်ကြီးတွေထိပြီးတော့မှတခါလေဒီပုဂ္ဂိုလ်ကြီးရဲ့အစီအမံနေနဲ့တခါလေသူတို့ဆောင်ရွက်ကြတယ်။ပါဠိလိုလိုက်တယ်ပါဠိကျူမယ်ပါဠိလူမယ်သူတို့ရဲ့ဉာဏ်ဉာဏ်တွေယူပြီးသူတို့ကလည်းတိုက်တွန်းပြီးဘယ်လိုလုပ်ဘယ်လိုလုပ်ဆိုပြီးတော့ဟောတိုက်တွန်းလို့ဆိုတာပဲလေ။ ဒါကြောင့်မို့တာသမီရွှေရံတွေလည်းပေါ်များစီစဉ်ဥစ္စာတွေလည်းပေါ်များအဲဒီလိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီအလှရဲ့အကျိုးတွေဒီလိုရနိုင်တယ်လေးမျိုးရှိတယ်ကိုယ်တိုင်လူပြီးသူတော်ဘာကိုမတိုက်တွန်းတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာပေါ်များပြီးတော့ရွှေရံနဲ့ကိုယ်တိုင်လည်းမလူဘူးသူတော်ဘာကိုတော့တိုက်တွန်းတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ရွှေရံတော့ပေါ်များပစ္စည်းဥစ္စာတော့မွဲကိုယ်တိုင်လည်းမလူသူတော်ဘာလည်းမတိုက်တွန်းတဲ့ပုဂ္ဂိုလ်ကိုပစ္စည်းဥစ္စာလည်းမွဲရွှေရံလည်းမွဲ အဲကိုယ်တိုင်လည်းသူသူတော်ဘာနဲ့တိုက်တွန်းတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာနဲ့ပေါ်များအခြေခံနဲ့ပေါ်များတယ်ဒီကျိုးကြီးရတယ်ဆိုတာကိုလည်းဆိုပြန်ဟောလိုက်တော့မှာတခါတူဟာဝမ်းသာလိုက်တာဒီတရားလေးလာရငါဒီနေ့ကစပြီးတော့ငါအကျိုးနှမျိုးရတဲ့ကုသိုလ်ကိုငါလုပ်မယ်အကျိုးနှမျိုးရတဲ့ကုသိုလ်ဆိုတော့ကိုယ်တိုင်လည်းမလုပ်ပါနဲ့သူတော်ဘာကိုလည်းတိုက်တွန်းတယ်သူနဲ့တန်းရအောင်တိုက်တွန်းတယ်လူချင်းတန်းရည်သိတွေဖြစ်အောင်တိုက်တွန်းတယ် လှူလှူတဲ့အခါမှာလည်းသူအကျိုးတွေဆောင်ပေးမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားနဲ့တကွသံဃာတော်များကိုအဲ့ဒီမှာလက်ဝှေ့ချီပြီးမြတ်စွာဘုရားမနဲ့ကတပည့်တော်တို့ဇနိယပေဒနာလေးမှာမြတ်စွာဘုရားနဲ့တကွသံဃာတော်ရှင်များ900ဆွမ်းလူကကြွတော်မူပါဗျာသို့တော့မြတ်စွာဘုရားကိုပြင်နေမြတ်စွာဘုရားကတကားတဲ့သင်ဘလောက်အရေးအတွက်ယူနေတာလဲဆိုတော့ဘုရားရှင်နဲ့တကွအခုကြွလာတဲ့တန်ခါအရေးအတွက်တန်ခါ900 တပည့်တော်တူတန်းလိုပါတယ်ဗျာဆိုတော့မှမြတ်စွာဘုရားတုံ့ပြန်ပါဝင်စိတ်စိတ်နေတယ်အဲလိုစိတ်စိတ်နေနေတကယ်ခမ်းမကြီးတစ်ခုကိုတနေရာကိုမြတ်စွာဘုရားနဲ့တော့သံဃာတော်တွေပြတ်လိုက်သိနေတဲ့အခါကျတော့အဲ့ဒီတကတခါလဲတောင်းတလုံးထမ်းပြီးတော့မိတ်ဆွေများနဲ့စီဝေးပြီးတော့တောင်းတလုံးထမ်းပြီးအလူကထွက်နေလာဆိုပြီးတော့အဲ့ဒီမှာရက်ွက်ထဲမှာလက်ပါမနဲ့ပါဘုရားအမှုရှိတဲ့သံဃာတော်900ကိုကျွန်တော်တို့ဆုံးဆက်ကလူတန်းပါမယ် အားလုံးမိမိတို့တရားတရားရှိတဲ့အလျောက်တပါးဇာတန်နေတဲ့ပုဂ္ဂိုလ်ကတပါးဇာနှစ်ပါးဇာတန်နေတဲ့ပုဂ္ဂိုလ်ကနှစ်ပါးဇာငါးပါးဆယ်ပါးစသည်ဖြင့်မိမိတို့တတ်နိုင်သလောက်လူပါဒီလိုမဟုတ်လို့ရှိရင်မိမိတို့ဆန္ဒနိုင်ရင်ဆံကိုလူပါစိတတ်နိုင်ရင်စီကိုလူပါမယုတ်ချက်တော့တတ်နိုင်ရင်မယုတ်ချက်တော့စသည်ဖြင့်လူပါစသည်ဖြင့်ပဲစသည်လူတန်းပါအဲဒီမှာဆက်ွက်တွေကိုလက်ပတ်ပြီးအလူခံတဲ့အခါကျတော့လူတွေကလည်းဘုရားမရှိတဲ့တန်ခါတော်တွေဆက်ကမယ်အားလုံးစုပေါင်းဆက်ကမယ်ဆိုတော့ ကိုတက်နိုင်တော့လေးနဲ့စက်ကရတာဆိုတော့ဝမ်းနဲ့ဝမ်းသာပဲတချို့ကလည်းလူဒီကုန်းတစ်လုံးဆန်တစ်လုံးပဲတစ်လုံးစသည်ဖြင့်စီစဉ်နေပဲစီတက်နိုင်တယ်များလူကြဟာတချို့ကလည်းအာလူတချို့ကလည်းကျက်တော်တချို့ကလည်းမေယုတိပေါ့စသည်ဖြင့်မိမိတို့စာတက်နိုင်တဲ့ပုဂ္ဂိုလ်ကသူအဲ့ဒီလိုတွေသူကြတန်းကြတဲ့အခါကျတော့အဲ့ဒီအဖြေကြီးရတယ်စိတ်ထဲမှာဒီကောင်းသွားတော့ရှင်းတယ်ပါကိုတက်နိုင်ကိုယ့်အကိုယ်သူပေါ်ပဲနဲ့တင်ရလိုက်ဒုက္ခပဲ သူသူများအတူလဲသူကတခါတည်းနာမည်ကောင်းရှိမလို့အချို့ကလည်းအဲ့လိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်တော့မရှိဘူးလားရှိရှိရှိအဲ့လိုပုဂ္ဂိုလ်မျိုးကလည်းရှိတယ်အဲ့လိုပုဂ္ဂိုလ်ကလည်းရှိတဲ့ဒုက္ခဒီတစ်ထည့်ရဒီကောင်းပါသူများတည်ရှိနေသူကနာမည်ကောင်းရှိပြီးတော့သူကရှိရတယ်သူ့ကလည်းအောင်ပါဒီကောင်တော်လူလည်းလုပ်တဲ့ကောင်ကိုတက်နိုင်ဖို့ကိုသူကဟိုသူများလည်းလူကန်းနေတယ်ဒါနဲ့ကဒီကောင်အလူကန်းလာတော့ရက်ွက်ထဲမှာလည်းပစ္စည်းရတဲ့ ချမ်းသာတဲ့ကိုယ်တုံးတွေကြီးဖွင့်တာနဲ့ပစ္စည်းဥစ္စာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတော့မလူတော့လည်းမဖြစ်အဲမလူမဖြစ်တဲ့ခါကျတော့အင်းလာလူခံတဲ့ကလာလာဆိုပြီးတော့လူတယ်လူရဲ့ကံမှာဆန်ဆိုရင်လည်းလက်ကလေးပဲတစ်ချောင်းနဲ့သူသုံးချောင်းနဲ့တိုက်ပြီးဆန်လေးလူလိုက်တယ်အဲဟိုကလည်းပဲဒီကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကဥပဒ္ဒါအနေနဲ့အဲဒီမှာဒီတထေးကြီးလူတာလေးကိုတခါနဲ့တစ်ခုစီတစ်ခုစီဆန်ဆွဲနဲ့ဆန်လေးကိုတခါနဲ့စစ်ကူလေးနဲ့ထုတ် ဖဲဆိုရင်ပြည့်စစ်ကူလေးနဲ့ထုတ်စားဆိုလည်းစားလေးစက်ကူလေးနဲ့ထုတ်တစ်ခုစီတစ်ခုစီထုတ်ထုတ်တာထုတ်ပြီးစိတ်ပြည့်ကူလေးတူတာလည်းမယုံဘူးကွာအဲ့လိုနေတာအဲ့လိုထားတော့ဒီကောင်ငါ့ကိုတော့ဒီကောင်လူချားတာရှစ်ခွဲမလို့တူတယ်။တစ်ချင်းတော့ပြည်တာဝင်ဉာဏ်ပြေးပြီးသားပဲ။အင်းငါတော့လူပုံကြားရောက်တဲ့အခါစီတမ်းမအောင်ဗျာဘယ်တစ်ချင်းကလူတော့ဟောတာပါပဲ။သူငါ့ကိုဒီကောင်နာမည်ရှစ်မလို့နဲ့တူတယ်။စိတ်ထဲမှာဒီကောင်ကိုပဲမျက်စိနဲ့ကြည့်မှကြည့် အဲဒီမှာသူကကိုရောက်တဲ့အခါကလည်းကြတော့ကိုရောက်တဲ့အခါဒီအများသူတန်းထားတဲ့ဆန်လေးခြေလေးငရုတ်ချက်တော်လေးပုံလဲမှာအခုဒီတတိယသူတဲ့ဟာလေးကိုလည်းဆန်တုပ်လေးကိုလည်းဖြီးဖြီးပြီးတော့ခါလဲအားလုံးနဲ့ရောပြီးတော့ဒီလူတန်းတဲ့ကုသိုလ်ရှင်တွေအားလုံးရဲ့ကုသိုလ်ကြီးဖြစ်ပါစေဒီကုသိုလ်အကျိုးကြီးအငြိမ်ရရကြပါစေသူကပြောတာနောက်တစ်ခါစီးတွင်နဲ့စီးငရုတ်ချက်တော်ဆိုလည်းငရုတ်ချက်တော်လည်းအကုန်လုံးသူလူတန်းလိုက်တဲ့ဟာလေးကိုအကုန်လုံး ရောပြီးတော့နောက်ရဲ့ချစ်ပြစ်စက်ကလူတန်းလူတန်းတဲ့ခါကလာမှာလူတန်းပွဲမှာကြာမှာဒီကောင်ငါ့ကိုစစ်ပွဲမယ်နေတယ်အဲဒီမှာအထေရဓာတ်ကိုတစ်ခါတဲ့အဲ့ဒီအတွင်းထဲမှာပွက်ပြီးတော့ယူသွားတယ်ဒီကောင်ငါ့ကိုသာလူပုံကြားဆရာတန်ဆရာရှိတန်ဃာတွေရှိငါ့ကိုစစ်ခွဲလို့ရှိရင်ငါ့နာမည်တက်လိုက်တာနဲ့တကယ်လည်းဒီကောင်ကပြေးပြီးတတ်မှတ်တော့ငါ့ကိုဒီကောင်ချား သူ့နာမည်ပေါ်ထုတ်လို့ရှိရင်တော့ဒီခါနဲ့တွေ့တော့မှနာနာမည်ပေါ်ပြီးတော့လာချက်ကိုရင်တော့ငါတော့တွေ့မှာပဲဆိုပြီးတော့အဲ့ဒီမှာသွားပြီးတော့သူလည်းအဲ့ဒီကျိုးဘဲကိုသွားသွားတဲ့အခါကလည်းကြတော့အဲ့ဒီဥပဒကာနေပြီးတော့ဒီအားလုံးရဲ့အနည်းအများကုသိုလ်ရှင်များရဲ့တရားတရားအလျောက်တတိတော်စုပေါင်းပြီးတော့မှဒါစုပေါင်းအလှဖြစ်ပါလေဗျာသူကဆိုတော့ဘုသူမနာမည်ပေါ်မပြောပါဘူးအဲ့ဒီမှာစုပေါင်းအလှဖြစ်ပါလေဗျာဒါကြောင့်တတိတော်တို့ တရားတရားကိုငဲ့ညသောအဖြစ်မြတ်စွာဘုရားအနုတ္တကတော့ရှင်မြတ်တို့ဝမ်းမြောက်ဝမ်းသာအတုခံတော်မူကြပါဗျာဒီအတုရှင်များအားလုံးလည်းတကယ်ကိုအကျိုးပေးထက်တဲ့တန်တန်နဲ့အကျိုးပေးထက်တန်ရပါပြီဗျာသူဆုတောင်းပေးတယ်အဲလိုဆုတောင်းပေးတဲ့အခါကျတော့မှတတိယမှာတော့မှားပြီဒီပုဂ္ဂိုလ်ကတကယ်သူတော်ကောင်းဖြစ်တယ်ငါမှားပြီဆိုပြီးတော့အဲဒီမှာဒီဥပဒကာရဲ့ရှင်ရင် တခါလေသူ့ခြေတော့ဘုရားရှိမှပဲတန်ဃာတော်တွေရှိမှပဲအဲ့ဒီဘုရားရှိတန်ဃာတော်တွေရှိမှပဲတခါလေခြေတော့ကိုဖဲပြီးတော့တောင်းမှန်အဲ့ဒီမှာခြေတော့ကိုဖဲပြီးတော့တောင်းမှန်တာသူ့ရဲ့အပြစ်တွေကိုခွင့်လွှတ်ပေးပါဥပဒကကြီးကျွန်ုပ်ကိုခွင့်လွှတ်ပေးပါဆိုတော့ဟိုဟာခမာယိမေသာမိခမာယိမေသာမိကိုသာမိရှင်မေကျွန်ုပ်ကခမာယိတိခံမှာအရှင်ကျွန်ုပ်ကိုတိခံပေးပါကျွန်ုပ်ကိုတိခံပေးပါဟိုသူကကျွန်ုပ်ကိုဖက်ပြီးတော့ပြောတော့မှာတတိယအာရှင်ရှင်မင်းဘာကိုတိခံရမှာလဲကျွန်ုပ် ဘာပြစ်မှမရှိဘူးမို့လားကျွန်ုပ်ရှင်မေအထေးကြီးကိုလည်းသိခံပါတယ်ပေါ့အဲ့ဒီကြတော့မှသူကပြောပြတဲ့အခါကျတော့ဒီလိုဆိုရင်မြတ်စွာဘုရားကိုပဲကိုယ်တိုင်လျှောက်ပါဆိုတဲ့အခါမှာမြတ်စွာဘုရားကိုသူဒီလိုဒီလိုစိတ်ထဲမှာအကြံပြီးဖြစ်ခဲ့တဲ့အကြောင်းသူဒီလိုသူဒီအများကောင်းမှုနဲ့သူကနာမည်ကောင်းယူခြင်းတဲ့ပုဂ္ဂိုလ်လို့ထင်မှတ်မိခဲ့တဲ့အကြောင်းအဲ့ဒီအကြောင်းအရာတွေကိုသူမြတ်စွာဘုရားကိုလျှောက်တာဒါကြောင့်မို့သူဟာလက်လေး၃ချောင်းနဲ့ လက်ကလေး၃ချောင်းနဲ့နှိုက်နှိုက်ကြီးတူတဲ့အတွက်ကြောင့်မို့သူ့ရဲ့လက်ကလေး၃ချောင်းဆောက်လိုက်တဲ့နေရာတိုင်းနေရာတိုင်းဟာကြောင်ရင်ခြေရာလေးနဲ့တူလို့အဲ့ဒီနေ့ကစပြီးသူ့ကိုပါတထေးတယ်လေကြောင်ချေရာတထေးဆိုပြီးတော့ဗိလာလပါရကသတိတဲ့ဗိလာလဆိုတာကြောင်ပါရကဆိုတာခြေကြောင်ချေရာအဲ့ဒီကြောင်ချေရာတထေးဆိုပြီးသူမြည်တယ်အဲ့ဒီမှာမြတ်စွာဘုရားရှင်ဘုရောမြတ်ကြီးကအဲ့ဒီတောင်းပန်တဲ့ဒီဆုံးဆက်ကတဲ့လူတန်းနဲ့ပွဲမှာမြတ်စွာဘုရားက မဝမေညေတာပုံညာတာနမန္တအာဂမိတ္တိဒီဒေသနာပြီးဟောတာအဲဒါမိမိလူတန်းနဲ့ကုသိုလ်ကောင်းမှုမှာနည်းနည်းလေးလူတာဖြစ်ဖြစ်တကယ်ကိုတရားတရားဖြစ်ဖြစ်တန်တန်နဲ့ရိုးရိုးသေးသေးလူတဲ့ငါလူတာလေးကနည်းတယ်ဆိုပြီးငါအကျိုးပေးကောင်းကောင်းကြီးချက်တက်ချက်တန်တာအကျိုးပေးမှာမဟုတ်ဘူးလို့စိတ်ထဲမှာမမှတ်ကျင်တယ်အဲတော့ဘလောက်ပဲဖြစ်ဖြစ်ဒီလူတန်းမှုတွေဟာနည်းနည်းနည်းနည်းလေးနဲ့ကိုယ်တတိယတဲ့အမှန်ရတဲ့တရားတရားဖြစ်တတ် အဲဒီမှာစိတ်ထဲမှာလူကျင်စိတ်ဖြစ်တဲ့ဓက္ကဓက္ကဓက္ကဓက္ကလူလို့ရှိရင်အဲဒီအလူတွေစုပုံလိုက်တဲ့အခါမှာကုသိုလ်တွေဟာနည်းနည်းလေးဖြစ်မလားအများကြီးဖြစ်မလားအများကြီးဖြစ်နေတဲ့ဘာနဲ့တူလဲဆိုတော့တစက်မိတ်အောက်မှာခံထားတဲ့ရေအင်းလုံးရေစီပိုင်းဘုန်းကြီးတို့တောက်ရီကိုစဉ်ဆိုရင်လည်းတောက်ရီကိုစဉ်အောက်မှာခံထားတဲ့ရေကလေးရေစလုံးစသည်ပေါ့အဲဒီမှာရေဟာတစ်သက်ချင်းလေးကျနေပြီမဲ့အဆက်ပေါင်းများရဲ့အခါကျတော့ရေအင်းလုံးကြီးပြည့်သွားသလိုပဲကုသိုလ်ကောင်းမှုဟာလည်းနည်းနည်းနည်းနည်းချင်းလေးပြုတာဖြစ်ပေမဲ့လို့လည်း ပြုပါများတဲ့ခါကျတော့ကုသိုလ်တွေနည်းနည်းလေးလားအများကြီးလားညာကျအများကြီးရနိုင်တယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတာအဲဒီခါကျတော့မှဒီတိလန္ဒပါရပတ်တတိတတိကြီးတွေနဲ့မြတ်စွာဘုရားဟောတဲ့တရားကိုပြပြချာချာနားကနာခန္ဓာဉာဏ်တွင်းပြီးတော့နှလုံးသွင်းတဲ့ခန္ဓာလာကြတော့ဘုရားရှင်ဒေသနာတော်လဲဆုံးရောအဲ့ဒီတတိကြီးနဲ့သောတပတ္တိဉာဏ်ကိုဉာဏ်ဆက်ရောက်ပြီးတော့သောတပန်အရိယာကြီးဖြစ်သွားတယ် အဲတော့ဒီနေရာမှာဘုန်းကြီးတို့ယောဂီများဆိုဘုန်းကြီးကအထူးသတိပေးလိုတာကတော့တရားအားထုတ်တဲ့အခါမှာလည်းပဲဘုန်းကြီးသိုးသောကပြောခဲ့တဲ့လို့ဒီဓမ္မဘုန်းကြီးတို့ရိတ်တံမှာအားထုတ်တယ်လို့ပဲကိုယ်အိမ်ကိုရောက်တဲ့အခါမှာကိုယ်အချိန်လေးရတဲ့ရတယ်ဘုရားကြောပြီးပြီဆိုရင်အနည်းဆုံးအားမထုတ်နိုင်ပါဘူးဆိုရင်9မိနစ်တော့အားထုတ်နေဆိုရင်9မိနစ်9မိနစ်အားထုတ်သွားရင်နေ့စဉ်နေ့စဉ်9မိနစ်9မိနစ်အားထုတ်သွားရင် လပေါင်းနှစ်ပေါင်းကြာတဲ့အခါကျတော့ကုသိုလ်စိတ်ပေါင်းနည်းနည်းလေးဖြစ်မလားအများကြီးဖြစ်မလားကဲ9မိနစ်ဆိုတာတောင်မှတော့1မိနစ်ကိုမှတ်ချက်ပေါင်း90နဲ့တွဲရင်9မိနစ်ဆိုမှတ်ချက်ပေါင်းဘယ်လောက်လဲ250ကုသိုလ်စိတ်ပေါင်းဘယ်လောက်ရပါလဲ250ရပါတယ်နည်းနည်းလေးဒီမှာ9မိနစ်ပဲဒီမှာရှုမှတ်တာနော်9မိနစ်လောက်ရှုမှတ်လိုက်တာလေဘာဝနာကုသိုလ်စိတ်ပေါင်း250ဖြစ်သွားတယ်အဲဒီလိုရည်စင်လေးစင်ခါနဲ့ရှုမှတ်သွားရင်လပေါင်းများစွာနှစ်ပေါင်းများစွာဆိုတော့ ဘာဝနာကုသိုလ်စိတ်တွေအများကြီးဖြစ်သွားတယ်အဲဒီကနေပြီးတော့ဆက်လက်ကြိုးစားသွားရင်မိမိရဲ့ပါရမီအလျောက်ဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်လူတွေရနိုင်သလားမရနိုင်ဘူးလားကျေတတ်ကြောင့်ဘုရားယောဂီများအခုရိတ်တာမလေးပဲမိမိအားထုတ်နိုင်တဲ့လောက်လေးကိုတစ်ထိုင်တစ်ထိုင်မှငါမိနစ်20ဆို20မိနစ်30ဆို30 45မိနစ်ဆို45မိနစ်အဲဒီမှာကြိုးစားသွားရင်တရက်တရက်ဆိုရင် နာရီပေါင်းတွေစက္ကပ်ပေါင်းမိနစ်ပေါင်းတွေတွက်လိုက်တဲ့အခါကဏ္ဍကြတော့ဘုန်းကြီးတို့ယောဂီများအချိန်လေးနည်းနည်းလေးလားအများကြီးလားအားထုတ်ချင်ရင်အများကြီးပေါင်းလိုက်တဲ့ကအများကြီးဖြစ်သွားတယ်ဒါထိုင်ရှုမှတ်ရုံလေးတွေနော်ဈဉ္ညာလျှောက်ပြီးရှုမှတ်တာလေးတွေပါပေါင်းမယ်ဆိုရင်လည်းဒီတဲ့ဒီတဲ့ပို့ပြီးတော့ကုသိုလ်စိတ်တွေနည်းမလားများမလားဗျာဒီတိုင်းဆက်လက်ကြိုးစားသွားလို့ရှိရင်မိမိပါရမီအလျောက်ဟောဒီရိတ်တာမှာမပြောင်းခင်ပါပဲတရားသဘောတွေကိုယ်တိုင်တွေ့နိုင်မလားမတွေ့နိုင်ဘူးလား ဒါကြောင့်မာဝမင်းရေးတာဘုံညာသာနမန္တအာဂမိတ်တိဘုရာပိန္ဒုနိပါတိနာဥရာကုံဘောတိပုရတိဒီတော်ပုရတိဘုံညာသာဒောကံဒောကံတိအာသိနံဟန္တံဤငယ်များသောကုသိုလ်သည်နာအာဂမိတတိအကျိုးပေးနေသောအပြင်အကျိုးပေးသောအပြင်မရောက်လာတံဣတိဤသောဘုံညတာကုသိုလ်ကောင်းမှုကိုမာဝမိညေတမထေမဲ့မပြုရန် ဘုရားပေယုနိဗ္ဗာန်ေနာရေတပေါက်တပေါက်များရှားခြင်းဖြင့်ဘုရားကုံပေါ်ပြီးရေကိုကြည့်သည်ဘုရတိဝိညာပြည့်စေလေတကဲ့သို့ေဝံတတ္တပမာဒာယူထုတူသာလျင်ဒီရောသိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောမျိုးကောင်းသာမျိုးကောင်းသမီးတို့သည်ထောကထောကပြင်းနီးငယ်နီးငယ်မြသောကုသိုလ်ကိုလည်း အာသီနံအာသီနံတောပွားများစေမှုလုံးလာပြုပြီးရှိသောပုညတာကုသိုလ်ကောင်းမှုဖြင့်ကိုယ်ရည်တည်ကြည်လေတော်သည်သာလျင်သည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း